15ရက်5လ2009ခုနှစ်မဟာမြိုင်တော်စခန်း၌ယေရှုရှင် မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးဟောကြားတော်မူသောရှစ်ပါးသီလမြတ်ဓမ္မနှင့်တတိတလုံးဤအကျိုးကျေးဇူးကြီးမားပုံစွမ်းလူမောဒနာတရားတော်မမမမတို့အရင်လုံနေကြတယ်မမမကဲသီလယူကြစို့ 万一这铺里到一零八了，到一 အစီသုံးကြည့်ရအောင်တရားရည်တရားရည်တရားရည်နာဘုရားဘုရားဒီဒီဘုရားအတူမူလီရှိကိုကြောဒီလိုမရှိတော့ရည်ရ ike ဘုရားဘုရားဥဒိဋ္ဌာယိ တရားသံဃာယရနာများသူမတို့အားယူသည်များနို့လက်စုံမိုး၍ချစ်ခိုးပူဇော်ဖုညောမာလျှော့ကတော်ကြရသောဤပနာမကုသကံစေရနာကြောင့်ကိုဤချမ်းသာခြင်းစိတ်ဤချမ်းသာခြင်းဟုဆိုအပ်သောကာယဒုက္ခသီတာဒုက္ခနထာနာတို့ဖြင့်ပြီးဝကြပြီလျင်ထိုချမ်းသာသောကိုချမ်းသာသောစိတ်တို့ဖြင့် လောကီလောကုတ္တရာနှဖျာသောအကျိုးတရားတို့ကိုတိုးပွားအောင်ကြိုးစားနိုင်ကြမဲ့အပါဖရာရှင်ဤပါတော်ဖြစ်သမီးတော်စင်မြဖြစ်ကြပါစေ။ဒီပါရချာသူမေယူပါဗျာ။အာမင်။သုတေတာသုတေတာသုတေတာဝါဒတိတာမာယာပါတိ ဒုက္ခသတ္တဝါသီလတိကမေယံတိဒုတိယံတိအာရတိဣဒတိနာသဟသီလသမဏေတံဘောဓတိတံမာယာတိဒုက္ခသတ္တဝါသီလတိကမေယံတိတတိယံတိအာရတိဣဒတိနာသဟသီလသမဏေတံဘောဓ မိတံဝေထအာမေနအဲဒါကတို့ရှိကိုဖူမဲ့စကားကို အမှတ်တမဲ့လိုက်မှာသို့လို့တတိပြေးတာနော်မှန်ပါဗျာညာခြင်းစကားကို အာငါသည်ဝဒါမိဆိုတော့မေနန်ထုံငါဖူမဲ့စကားကိုသုံးမေးသိတကာဓမ္မအပေါင်းတို့သည်ဝရိထလိုက်ဆိုကြ ဒုက္ခကိုရမှာဝရမိတံပရိသတို့လူတိုင်းပြီသို့တော့ဘာပြောတယ်တို့မသိဘူးနော်မှန်ပါဗျာပြီလားဗျာပြီပါဗျာအဲ့တော့တို့ဟိုဟိုခုနကပြောတဲ့လုံးစီပါသိမသိတော့ရမှာဝရမိတံဝရိဒဆိုရင်ငါဖူသလိုလိုက်ဖူလို့ပြောတာမှန်ပါဗျာဒါတော့တော့မှတ်မိမှာပါမှန်ပါဗျာဘာဖြစ်လို့တော့နဲ့ ဟိုတို့တရဏဂုံပေးတဲ့အချိန်မှာတတိမပါရင်မတီးဘူးနော်မှန်ပါပါဘုရားမတီးမှာသိုးလို့အဲ့ဒီမှာမိမိကြီးလိုက်မှာသိုးလို့မှန်ပါပါဘုရားနေပြီးပြပေးထားတာမှန်ပါပါအရေးကြီးလို့လေမှန်ပါပါဟုတ်ကလားဗျာရဏဂုံကတို့ဟိုကိုနဲ့နှုတ်နဲ့တင်ပြီးဘူးဗျစိတ်ကပါမှာတတိပါမှာဟုတ်ကလားဗျာဒါမှတရဏဂုံတီးတယ်ဟင်တရဏဂုံတီးမှလည်းပွား ဟိုတို့မြဲအောင်ပွားလို့ရမှာကိုဟုတ်ကလားဗျာအဲ့တော့တို့ဒီနမောတတကဟိုတရဏဂုံခံယူကနိရှိက ဖရာအာယုံပြုခိုင်းတာမှန်ပါဗျာဟုတ်နော်တို့ဟိုတိုင်းပြည်တွေရှိမှာပါဗျာဟိုတိုင်းပြည်အလုံးလုံးတဲ့ခါကျရင်ဟိုဘာတော့ကြာဆုံးနေပြီးတော့ဘာလေးပြုနေပါသေးတယ်မှန်ပါဗျာဘာဖြစ်လို့တော့ ။သူ့ယေစုကိုသိမှာလေ။သူလောက်သွားလို့တို့ဒီတိုင်းပြည်ကဒီလိုကြီးနေနိုင်တာကို။သူတို့ကတို့ဒီလိုဒုက္ခခံပြီးလုံမသွားရင်တို့ဒီလိုပဲနေခွင့်ရမတို့။သူ့ပဲလို့ဒီလိုလွတ်လွတ်လပ်လပ်နေနိုင်မတို့။အဲတော့တို့ခန္ဓာကြီးတွေကျင်းပါရင်ဟိုရှိကဟို လွတ်လပ်ရေးပုဂ္ဂိုလ်ကြီးတွေကိုအာယုံပြုသလိုခုလည်းတရဏဂုံယူမဲ့ကြရင်ဖရာအာယုံပြုပါလေနမောတတဆိုရင်ဖရာအာယုံပြုပါမနော်ဟင်အဲဒီလေအမတ်မေကြီးမလိုက်ခင်းနဲ့ဟုတ်ကလားအဲ့ဒါဖရာအာယုံပြုခိုင်းတာဘာဖြစ်လို့တော့တရဏဂုံရဲ့ပိုင်ရှင်စိတ်ကဖရာဖရာပွင့်မှာတရားဆိုတာပေါ်တာလေတရားတော်အတိုင်းလိုက်နာမှအံကာပေါ်တာအဲ့တော့ဖရာတရားတန်ခါမှာ ပန်းရှင်ကဖရာဟိုးဗျဟင်သူဒီတို့တန်ခါလွံ့မြောက်ရေးအတွက်ကိုတို့ရှိကနေပြီးတော့ဒုက္ခခံပြီးတော့ကျင့်ပွားတာဟင်ဒီအတင်ချင်းနဲ့ကဘာတသိန်းလားဟင်တို့လိုမဟုတ်ဘူးဟင်ဟိုရိုးရိုးဒါနတွေမဟုတ်ဘူးဒါန၅မျိုးထင်တယ်ဗျဟင်ဟင်အင်္ဂါချီလဲလူကျင်တပတ်သူသေးသည်အသက်လူကျင်တပတ်သူသေးသည်တို့သူလိုလူနိုင်လို့လားဟင် ဟင်ဟဲ့ကြည့်လေသူတတိသူကျေသူတတိသူတတိကြည့်နော်မြင်မသိနော်တို့အတွက်အဲ့လောက်ဒုက္ခခံသွားဟင်သိတယ်ဆိုတာတော့မရလိုချင်တွေးအောင်ပဲသာသမီလိုချင်တွေးအောင်ပဲဒါနာ၅မျိုးနော်ဟင်ဟိုဟာဟိုသုံးမျိုးခေါ်ပြီးဒါဟိုဟိုတို့စရိယ၅ပါးတည်းထည့်လိုက်တာဟုတ်ကွအေးဟိုစရိယစွန့်တာလဲ ။ဘာတူတုန်းကွယ်။လှူတာနဲ့ဆွတ်တာတူတူပေါ့ကွယ်။အဲတော့အလှူငါးမျိုးပြောကြပါစို့ဗျာ။တို့ကရိုးရိုးဒါနလောက်လုပ်နိုင်တယ်။ဟင်။ဘုရားနဲ့တို့နဲ့ဘယ်လောက်အဆင့်ကွာနေတုန်း။ကွာနော်။ကွာသနော်။အဲဒီဂုဏ်ကိုမြင်ပြီးတော့အာရုံပြုရမှာဗျ။ဟင်။တို့ဘာတို့နမောရယ်၊တသရယ်။ဒါကရှေ့က။ဟိုမှာကဘဂဝါတော၊အရဟတော ကာမသမုဒ္ဒတာအရာကုန်သုံးမျိုးပဲကောဝါတော့ဘုံတော်ကြီးတော်မူသောဖရာနော်ဟုတ်ကလားအရဟတော်ကိုယ်ကိုခံတိုက်တော်ဖရာဟုတ်ကလားကာမသမုဒ္ဒတာတိစီယာရှိတာကိုသိတော်ဖရာလားတတ်တာသူကဲသူဂုံပေါင်းနဲ့ပြည်သူတို့ရှင်တော်မြတ်အားနမောဖရာတပည့်တော်ခိုးပါပဲဒါဒီကိုမရတော့နမောတတဆိုရင်ဖရာအာယုံပြည်နာဆိုပါနော် ကဲဖရာအာယုံပြုကြစုနမောတာတာဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓသာနမောတာတာဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓသာနမောတာတာဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓသာနမောတာတာဘဂဝ ယဟောင်းဗုဒ္ဓံရဏံကိသာမိဓမ္မံရဏံကိသာမိသံဃံရဏံကိသာမိဗုဒ္ဓံရဏံကိသာမိဓမ္မံရဏံကိသာမိသံဃံရဏံကိသာမိဒါသူတည်သွားတာပဲလေဟိုဒုတိယတတိယကတစ်ချိန်မမြဲတစ်ချိန်မြဲအောင်လို့ပြောတာဟင်သူကမသိတဲ့ဝင်တဲ့နေရာတဲ့ကမ္မဝါ၃ချိန်ညှက်တယ်ဆိုတာ ပထမတစ်ကြိမ်နဲ့မသေးချာမှာသို့လို့ဒုတိယတတိယသေချာတဲ့သေချာအောင်လုပ်ရတာဗျဟုတ်ပါဘူးဒီကြိမ်မှာကိုရောနှုတ်ရောသိရောပါရင်အဲ့ဒါတီးသွားပြီဟုတ်ပါဘူးကိုထုံးသာတိုင်းဆိုကြအောင်ဆိုဒုတိယံပိပုဋ္ဌံတရဏံကိသာမိဒုတိယံပိဓမ္မံတရဏံကိသာမိဒုတိယံပိသံဃံတရဏံကိသာမိဒုတိယံပိပုဋ္ဌံတရဏံကိသာမိဒုတိယံပိဓမ္မံတရဏံကိသာမိ တိယမိသံဃာသနာကိသာမိတာတိယမိဗုဒ္ဓံတရဏံကိသာမိတာတိယမိဓမ္မံတရဏံကိသာမိတာတိယမိဖံဃံတရဏံကိသာမိတာတိယမိဗုဒ္ဓံတရဏံကိသာမိတာတိယမိဓမ္မံတရဏံကိသာမိတာတိယမိသံဃာသနာကိသာမိတိခဏသမနာမာပိပုဏ္ဏ စေတနာကမနံဆိုတာယူအပ်ခဲ့ပြီးတဲ့မိမိတို့စိတ်နာရာ ဖြစ်တဲ့ကရဏဂုံ၃ပါးနဲ့မဟာပရိဘုံနာ များစွာပြည့်စုံကြလို့ပြိပိဒါနာနော်ကရဏဂုံမှာအဝင်နှုံးကလည်းပြီးခဲ့တယ်ဟောထွက်တော်လည်းပြီးတာအရေးကြီးလုံးလို့ဟင်အဲအဲယူယူထားတဲ့တရဏဂုံနဲ့များများပြည့်စုံကြစွာပွားကြလို့ခိုင်းတာမှန်ပါပါ ကာမပန်ဒီဆိုပြီးဒီတိုင်းနေရာမှာမဟုတ်ဘူးနော်ဟုတ်ကလားဟင်ဘွားရမှာပြောတာနော်ဟုတ်ကလားဘွားဆိုင်နာတို့ပါတို့တို့ဖရာကဒါမို့သူတော်ကောင်းတစ်ပါးပါးကနေဖရာရဲ့အမွေဖြစ်တဲ့တရဏဂုံပေးလိုက်တာကိုမိဘလက်ထဲကရတဲ့အမွေကိုတိုးတဲ့တိုးအောင်ကြိုးစားသလိုမှန်ပါပါဟင်အခုလည်းဘယ်ကရရရတဲ့ဟာကိုတိုးတဲ့တိုးအောင် ပွားတဲ့ပွားအောင်ကြိုးစားပြီးခြင်းလို့ထိုင်းတာဗျာဟင်ဟင်တို့ဘယ်နှကပွားအောင်လုပ်ဘူးတို့ဟင်ဟင်အဖေမိကပဲလို့လို့ပေးပြီးလောစားပြတဲ့ဟာတွေနဲ့တူပါဟင်ပွားအောင်လုပ်သလားမလုပ်လောစားတာလားမလုပ်ပါဘူးခင်ဗျာတော်ကျင်ကအဲ့လိုပဲလားမလုပ်ပါဘူးခင်ဗျာတော်ကျင်ထုံးသားနေမှာပါဗျာဟုတ်ပါဗျာဟင်ဟင်တို့တော့ရာခင်းနဲ့ကြဲတာလားလောစားတာလား ညာခင်းနဲ့တော့ကျဲတော့ပါဗျာဟုတ်ပါမလားဗျာဟင်းညာခင်းနဲ့ကျဲတော့ကိုဂျိုးမကောက်ဘူးလားဟုတ်ပါတယ်ဗျာဟင်းဂျိုးဆောင်မဟုတ်ပါဘူးညာညာခင်းနဲ့ကျဲလေဟင်ဂျိုးဆောင်မရလားအဲစောင့်ပါတယ်ဗျာဟုတ်ပါမလားဗျာမယုံမောင်ဗျာဟင်တို့ရန်ကုန်တော့ပြောလေးပြောထားရှိတယ်တို့များအဲ့လိုများကြောက်တို့ကောင်းကြောင်းပြောလို့ရှိရင်မယုံဘူး ရွှေတဘုံဘုရားကြီးမျိုးပြောတော့မယုံဘူးတို့ကအဲ့လိုပြောတာဗျတော့ချင်းကြတော့ဘယ်လိုဘုရားကြီးရှိလို့ဟင်ဟင်ညီတိုင်းဖျားကြည့်ရပါဗျာ။အေးရန်ကုန်သူရန်ကုန်သားတော့မယုံရင်ကျုပ်ကချွေတပုံအမျိုးခိုင်းတာ။တော့ကျင်ကြတော့ပါအမျိုးခိုင်းရမှာတော့။မပြောတော့ပါဘူး။ဟုတ်ကလားဗျာ။အာဒီတော့ကျင်ဒီဟင်ဟင်တို့မိဘကဟိုယရနာလေးဖွဲကိုခုတ်ပြီးထားရင်ဟို ခုတ်မပေးခင်တုန်းကလည်းသူတို့ပင်ပင်ပန်းပန်းလုပ်ထားရတာ။ဒါမို့ဒါလေးကိုဟိုတေချာလိုယူနော်တေချာယူနော်နဲ့တေချာသိမ့်နော်နဲ့ပြောရမှာနော်။မှန်ပါပါ။ဒါကခုတ်ပြီးတော့အဲ့ဒါအဲရွှေရိုးတွေရလာကြတော့လည်းနင်းအဲ့ဒါမပြောင်းအောင်လုပ်နော်။အဲ့ဒါလေးကိုကြိုးစားနော်။သိမ့်ထားနော်နဲ့ပြောရတာ။အဲ့ဒါငကုံနဲ့ဒီတိုင်းပဲ။အရေးကြီးတယ်နော်။မှန်ပါပါ။တို့ကမေယုဖလာနဲ့ပြီးနေလို့ပြောတာမှန်ပါပါ။ဟင်တို့ပြောသူလည်းမောပါတယ်တို့ကသိသိချင်းလို့ပါ ။ဘာလို့တို့ကမေယုဖလားနဲ့ပြီးနေလို့ကဲဒီလာယူကြစု။ဘာနာတိဘာတာဝေရမဏိသိက္ခာပဒံသမာရိယာမိ။ဘာနာတိဘာတာဝေရမဏိသိက္ခာပဒံသမာရိယာမိ။အာဒိနာဒါနာဝေရမဏိသိက္ခာပဒံသမာရိယာမိ။အာဒိနာဒါနာဝေရမဏိသိက္ခာပဒံသမာရိယာမိ။ဓမ္မပရိယာဝိရာမဏိသိက္ခာသံသမာရိယာပိအာသမာရိယာဝိရာမဏိသိက္ခာသံသမာရိယာပိ နေ့တိုင်းယူတဲ့သိက္ခာပုံ၅ပါးထဲမှာအဲ့ဒီနံပါတ်3ပြောင်းလိုက်တာနော်မှန်ပါဗျာနေ့တိုင်းတော့ကာမေသူမိစ္ဆာပါတာတို့ဒီသီလတွေကဟို၅ပါးသီလကလူအရင်စားဖြစ်ဖို့သီလဟုတ်နော်လူပြန်ဖြစ်ဖို့သီလဒီဟာကပါရမီတက်ဖို့သီလ7ပါးကမှန်ပါဗျာဒါမို့ဟို၅ပါးသီလကြတော့၅ပါးသီလလို့ပဲသုံးတို့7ပါးကြတော့ဥပုဒ္ဒောသီလဥပုဒ္ဒထည့် ဟုတ်နော်ဟိုကကြတော့၅ပါးပဲသုံးတာတယ်နော်၅ပါးပါဖေရအဲ့လိုလျှောက်တို့ဒါကြတော့ခြေပါဥပုဒ္ဒောတိလပါဖေရ9ပါး10ပါးအဲ့ဒါဥပုဒ္ဒောတိလအဲ့ဒါကပါရမီတက်ဖို့ဟုတ်လားဟိုကဒီတိုင်းသုံးတာကရင်သာရဖို့ဟုတ်နော်ဟုတ်နော်ပြီးတော့သီလနဲ့ဒါနကလူနဲ့တရိษံရဲ့ဈာကမြင်ကြလန်းသီးဟုတ်နော်မှန်ပါဗျာတို့ ဟိုတရိษံကတရိษံရဲ့ညင်ခေါ်မလားဟိတရိษံရဲ့ညင်ကကြိုက်ရင်ကြိုက်တယ်လို့လိုက်တာပဲမကြိုက် မကြိုက်တယ်လို့တိုက်ခိုက်မှာပဲတို့လူညင်ကအဲ့လိုမရှိအောင်အပမာရတတိနဲ့ဒီတိလကိုထိန်းရတာတရိษံညင်နဲ့လူညင်နေကြဟုတ်နော်နေကြဒီဟာကျင့်မှတို့လူဖြစ်ပါဟုတ်နော်ဟင်ပြီးတော့တရိษံက သူ့တကူကောင်းမှရှိတယ်သူများမစင်သားဘူးခွေးအုပ်ကြီးတဲ့ကူဟောသမင်းကဲပြစ်ချစီဟင်ဟုတ်ကလားဗျအဲအမွေဖို့လို့ညာကလားတီတဲ့မညာဘူးအမွေတဲ့မညာဘူးဟင်အာကောင်းတဲ့အကောင်ကဝင်အုပ်ခါပဲဗျာဒါတတိဆံစရိုက်လူစရိုက်ကမဟုတ်ဘူးတို့ကိုချမ်းသာတယ်လို့အများချမ်းသာစေရမယ်ကိုချင်းစာချင်းနော် ဟင်ကိုချင်းစာတင်နော်ပြီးတော့ဓာန်တူထားတယ်ဆိုတာငါချမ်းသာတယ်လို့သူများချမ်းသာပေးရမယ်ဓာန်တူနော်အဲ့ဒါကိုစာလုံးမြစ်တာသုံးဒါကလူမရှိအပ်တဲ့တရားအဲ့ဒီကိုချင်းစာဓာန်တူစိတ်နဲ့ကိုစီစီတဲ့ပစ္စည်းလေးကိုသူတို့ကိုကိုမစားပဲဆုံးလွတ်ထားအဲ့တော့ဟိုတရိษံဇရိုက်နဲ့ဒုဇရိုက်ရဲ့နေကြဌာနကဟုတ်နော်သီလကတရိษံညင်နဲ့လူညင်ရဲ့နေကြလူမဖြစ်သေးဘူး တရဏကိုပွားပြီးဝိပါဟောသမထဝိပဿနာအဲ့ဒီပဲသွားမှတို့အဆင်မြင့်လာလူဖြစ်ပါဟင်ဟင်လူဆိုတာအဆင်မြင့်လာပြောတာလေဟိုအလားတကွန်လေးများဆိုလေထဲမှာတလွန်းလွန်းတလူနဲ့အထက်ကိုလူတက်နေသလိုလူမှလူလူမှနတ်လူမှပြမလူမှအရိယာအဲ့ဒါလူအဲ့လိုတရားမှာဒီဝိပဿနာမှတက်မှာမဟုတ်လားဟင်ဟုတ်တယ်နော်အဲ့ဒါမှလူဖြစ်မှာဟောခုနကဒါနနဲ့သီလကသိကြပဲရှိသေးတယ် နေကြမြင့်နေကြမြင့်ဟင်လူမဖြစ်သေးဘူးဖြစ်ပလားဖြစ်ပါဘူးဒီတို့ကလေးဝါရီတော့ဖြစ်တော့ပါဖြစ်လားဟင်ကလေးဝါရီတော့ဖြစ်တော့ပါဗျာဟင်ဟင်မေးလို့ရဘူးဗျကလေးဝါရီဟင်တို့တော့ကျင်တော့တော့တော့ထောင်းထောင်းကြီးလေးနေပါပါဟင်ဖြစ်ပလားဟင်ရောက်တော့ဘူးဟင်မရောက်တော့ဘူးဗျာအော်ဗျာဟင် ကြောက်ရတာခက်လို့ခက်လို့ပါဖရာပြောပါဗျာမကြောက်တတ်ဘူးမဟုတ်ပါဘူးဟင်အာပြမစရိယာမမြတ်တော့မမြတ်ဘူးပြောတာရှုံးလို့ပြောတာတဲ့လေဟိုတို့သူများသမီးကြီးသွားပြီးခေါ်ပြီးအလကားကျွေးရတာကိုညီမတွေကိုကိုကြီးကြတော့အမေတောင်မဲ့ဟိုဘာတော့ကြောပေးထားတာဘလောက်ရှုံးတော့ဟုတ်လားဟင်သူများသားကြီးလက်ခံပြီးကလေးကကိုမောင်တောင်ကျွေးခြင်းမူကိုဖေတောင်ကျွေးခြင်းမူရှုံးတော့မှန်ပါပါ ညလာရှုံးလားအဲ့ဒါကြောင့်အပြမပြောတာအပြမစားရဲပါတဲ့တိုင်စဉ်းစားမနေနဲ့ကိုယ်အိမ်ကိုလှုပ်ထားစဉ်းစားဟုတ်နော်ရှုံးသလားမြတ်သလားဟင်ဘသူလေးကတော့ဘသူနဲ့ရတာကော်တာပဲကွာဆိုကော်သလားဟိုဟိုတော့ကျင်တို့ကကော်လားဘသူလေးတော့ဘသူလေးနဲ့ဆိုကော်သေးဆိုကော်လားတော့ကျင်ဟင်ဟင်ရှုံးရကိုယ်တော့ငါဟော ရရွာတဲ့ဟိုလဲဒီလဲလဲပြောပြောရွှင်ရွှင်အင်းဘသူကခိုင်ခိုင်လို့ဘသူကပေးပေးတောင်းဟောအိမ်ကိုဇနီးတယောက်ရောက်လာတဲ့ချိန်ကစဘယ်မှမလဲချင်တော့ရှုံးနော်ရှုံးပါဟင်အေးဇနီးခိုင်လာလို့ရတော့မယ်လင်ခိုင်လာလို့ရတော့မယ်ဟင်ငါတော့ဘသူမှလည်းပေးချင်တော့ဘူးအဲနေတော့ကိုမေကိုဖေတော်ပေးချင်တော့ရောက်ခမနဲ့နေရင်အိမ်ခွဲမယ်ကအရင်စပြောမှာဟုတ်မှာ ကျုံနော်ဟင်ကိုတို့ငါဘာမှမရှိဘူးမရရရင်ငါမရဖို့ဆိုတော့ကြောမှာဖို့ပေါက်လို့ตาရလာရင်ตาဖို့တမီးဖို့နဲ့ဟောဟူဟာဒီထုံအောက်ကတပူလေးရှိတို့တော့ကျင်ကဘယ်နှဘိုးလောက်ရှိကြောပေါ်ဘယ်နှဘိုးလောက်ရှိတော့ ဘိုးကတော့မရေပြတ်နေတာဟုတ်ပါမလားဗျာဟောချင်းကတော့ချင်းတကားကြီးမေးရဘူးဗျာသူဘိုးဘိုးမရှိဘူးနဲ့သူပါဗျာပြောရတော့ဗျာဟင်ပြောရပါဘူးဗျာဟုတ်ကလားဗျာဟုတ်ပြီဗျာတို့ကဘိုးမရှိလို့များလားလို့အဲ့ဒီတဲကတို့ပါတို့ညရှိလို့အိပ်ရတာနော်ညမရှိခင်ဗျားတို့အိပ်ရမှာမဟုတ်ဘူးမှန်ပါပါဟုတ်တယ်နဲ့အဲ့ညကြီးကိုနေကြီးထုတ်ဝင်သွားတာကြည့်သူတရားမှန်ပါပါအဲ့နေတာမဝင်လို့24နာရီလဲနေခင်ဗျားတို့လောက်ရမှာဟင် ဟုတ်ကလားဗျာအဲအိတ်ထားတောင်ကိုယ်စိတ်နဲ့မအေးရဘူးသူများစိတ်နဲ့အေးရတာလူငှားလူငှားဟင်လူငှားတင်တယ်ဟင်ပြီးတော့ဒီမှမအေးရသေးဘူးနောက်ရက်မနေ့အတွက်ကအလုပ်ပြင်ပြီးပြီဘာပြီးဘာလို့ရမှာနော်ဘာလို့ရမှာနော်ဘာလို့ရမှာနော်ဘယ်သွားမှာနော်ပါတင်တယ်ပါပါဟင်အဲဟုတ်ကဲ့လောက်ပါမဲဆိုမှဟိုကအဲအိတ်တော့ဆိုခိုင်းအဲတော့ကချာမှာအိတ်နိုင်တာ သူတို့တောင်းပြောတယ်များထင်တယ်ဟင်ဟင်တောင်းပြောတယ်ထင်လို့နဲ့တူပါဟင်ဟင်အိတ်တော့ဆိုမှဟောမနဲ့အဲနိုးလာတယ်အမှန်နဲ့နိုးလာလားတော့ကနဲ့နိုးလာလားခင်ဗျားတို့လူနှိုးလို့နိုးတာတယောက်မှရှိဘူးတော့ကနှိုးလို့နိုးတာမှန်ပါဗျာဟင်အဲဒီဟာတွေကတခါတည်းဟိုတနေ့ကုန်ပြဆက်အောင်လုပ်ရတာရှုံးနေရှုံးပါဗျာညလားရှုံးလားရှုံးပါဗျာအဲ့ဒါပြောတာ ဟင်အာဗျမအာဗျမသာလူတိုင်းပြောနေတဲ့စကားဟင်မမြဘူးဘာကြောင့်မမြတယ်လဲကျုံးတော့မမြတာဒါချင်းပါလားဟုတ်တယ်နော်ဟင်အဲ့ဒါဗျဒီတိုင်းတော့ကာမေတုမိစ္ဆာသာရဆိုတာကိုယ်လင်ကိုမရတော့ပုံသိပါတယ်ဉာဏတော့သူများခွင့်မပြုတာဆိုဘာနဲ့မှမပေါင်းပါဘူးဟုတ်ကလားဟင်ကိုမရပိုင်တဲ့ကာမကိုသူများခိုးပေးရင်မိစ္ဆာသာရကိုယ်လင်ပိုင်တဲ့ကာမကို သူတော်မခိုးပေးတာပိုက်ခါဖာကအဲ့ဒါခိုးပေးခိုးယူခေါ်တယ်အဲ့ဒါမျိုးမသိရဘူးဟိုတိဋ္ဌာနဲ့လူနဲ့မြင်းကြားကိုကွမေကြားမြင်းမဟုတ်လားတိဋ္ဌာလုံးမဖြစ်ရဘူးဟင်ဒီကနေ့တော့မဟုတ်ဘူးပါရမီတက်တော့မှာမို့အပြမကိုစနိကိုမယားနဲ့တော့မပေါင်းနဲ့သူ့อยู่တဲ့အတွက်တို့ဝိကာလတိုးမနော်မေတ္တာဂီတာတိုးမနော်ဥဒ္ဒါဒေယနာမဟာဒေယနာတိုးမှာ အဲ့ဒါဒီအဗျမရဲ့ကြာခံမှုသုံးခုထပ်ယူထားတာဟင်ဟုတ်တယ်နော်သဘောပေါက်တယ်နော်ဟင်ပေါက်ပါဟင်ညသာဘာလို့မသားရတော့ညသာသာတဏှာကြီးမှာဟင်တို့ဟိုသူတို့တော့တိမပါဗျာတို့ကတော့ခံမှန်းကြည့်ပြောမှာပါတို့ယဟန်များကြတော့တထပ်ပဲပါဖရားလက်ထက်ကသုံးတတ်စားပါလေအဲ့ဒါနေတဖြည်းဖြည်းနဲ့ဖရားကပါတထပ်နဲ့တင်တို့ခန္ဓာကိုယ်လက်ပတ်မှုအပင်မွေးမှုရတာပဲကွ နင်းပြီးတော့လူတွေလူပင်ပင်ပန်းပန်းလောက်ရတာမှမဟုတ်ဘူးဟုတ်ကလားတထဖက်တထဖက်တထနဲ့မနေ့ပါတဲ့တထကဒီကနေ့လုတ်ဖို့ညာပါတဲ့တထကအဲ့ဒါကိုတညာလုံးအိပ်ပြီးနှပ်ပြီးတော့ကိုဟိုကနေဖီကနေပြီးတော့တုတ်သွေးထီအောင်သူကယူပေးရတာညာသာကဟုတ်နော်ညာသာကတုတ်သွေးအတွက်ကိုယူပေးရတာမနေ့သာကတနေ့သာလုတ်ဖို့သားတာအဲ့တော့ညာများကြတော့အဲတနေ့သာလုတ်ဖို့ပဲသုံးရတယ်လေ တို့တခါကြီးများကြတော့ခုနကဟိုဘိန်းဖြူချက်တလို့နေမှာပေါ့ဗျာတညာလို့အိတ်ပြီးတော့အဲ့ဒီအစားချက်တာပေါ့ဟင်အဲ့ဒီကနေပြီးတော့သွေးကနေပြီးတော့ဘာညာနဲ့ပြောင်းသွားတာနောက်ဆုံးချင်းစီမဟုတ်ဘူးလားမှန်ပါဟင်ဒါမှမဟုတ်ညစာမသုံးရတာညစာသုံးပါဖြစ်တို့ကိုကာမပိုင်မရကာမပိုင်လင်းကွယ်ထဟိုသူစီသွားလို့ထအောင်မှာမဟုတ်ခါမှန်ပါဗျာအဲတော့စိတ်နဲ့ကြံစီမိရင် ဟိုတို့အပြမကြီးနံပါတ်3ကြီးမှာညှိုးနိုင်ဘူးလားညှိုးနိုင်ပါဘူးကိုနဲ့လက်နဲ့ပိုင်းကျိုးကိုကျိုးမှာစိတ်ကသွားပြီးတော့အဲရာကထားကြွားလို့သွားပြီးစိတ်ဖောက်ပြန်ရင်ညှိုးမယ်ဟိုကိုနဲ့နှုတ်နဲ့ဆိုကျိုးမယ်အဲ့ဒါအတွက်ကြာခံတော့အပြမအတွက်ကြာခံပေးရတာမိကာလာကလေဟုတ်နော်ဟင်ပြောနေစာရှိတာတာခဏတိဝကရာတို့ဒီသူရာတို့ အဲ့ဒါကတရားနဲ့ပတ်သက်တာမရှိပါဘူးတာဝန်ခံနဲ့ပတ်သက်တာမရှိပါဘူးရာကနှိုးတာကြီးဖွာတာကြီးတဲ့မဟုတ်ဘူးလားမှန်ပါဗျာဒါမှမဟုတ်ဝိဘူတနာဌာနဝိဘူတနာဆိုတာတတ်မချင်းရဲ့ဌာနအကြောင်းဖြစ်လို့တဲ့မှန်ပါဗျာတတ်မချင်းတနာရဲ့အကြောင်းဖြစ်လို့နိစ္စကိတ္တခါဒါဒီကူလေဟိုတို့မလောရဘူးသူများဟိုဆိုတာကတာလည်းမကြည့်ရဘူးလို့ဆိုတယ်ဘာဖြစ်လို့လဲကြည့်ထားကြမှာပေါ့ထားကြဟိုနံပါတ်3ကြီးသွားပြီးညှိုးရင်ညှိုးမယ်ညှိုးရင်ညှိုးမှာ နံပါတ်3ကြီးအတွက်ရှားကံနော်မြင်လားဟင်အပြမစာရီအတွက်ရှားကံနေသာဖြစ်တာလေပု္ပ္ပာပယေနမဟာပယေနပါလို့ပု္ပ္ပာဆိုမြင်လားပယေနကအိယာနိယာဟင်မြင်တဲ့နေရာဘယ်နေရာဘူးဒီဥပုပ်ယူထားပြီးဟင်ဟိုတို့ယဟန်နေလဲမနေရဘူးဒါမို့တို့နေတဲ့ခါဆိုရင်ဟိုဝါရပေါဝင်အောင်မှာစစ်လက်မပဲရှိရတယ်ဝင်ကြီးတော်ရ သိတယ်မရဘူးဟင်သိတယ်မရဘူးဟုတ်ကလားဗျာဟင်တို့တရားဓမ္မကြီးကလည်းအဲ့ဒီတိုင်းပဲဟင်ဘာဖြစ်လို့တော့မြင့်တော့မာနဝင်မှာပေါ့ဟင်မာနဝင်မှာတို့ဘယင်ဖြစ်ပဲဒီကနေ့ပြင်ပေါ်မတက်တော့နန်းချမ်းပြင်မှာဒီလေဟိုလေးကိုချမ်းပြင်ပေါ်ခင်းပြီးအဲ့ဒီတိုင်းပဲနေတော့တယ်မှန်ပါပါဗျာ။ရာပတ်မှန်ချရတာဟုတ်။မှန်ပါပါ။တို့လည်းတို့မှန်ချရမှာ။ဒါမို့ဥစ္စာ နင်းနဲ့ညတ်တဲ့နေရာနင်းတဲ့နေရာမနေရဘူးဥစ္စာဆိုမျက်နှာတယနာကအိယာနေရာပုဂ္ဂလာမဟာညတ်တာနော်တယနာကအိယာနေရာမဟာသူကသင်္ကန်းပစ္စည်းတွေပြောတာသူဘာတွေမွေရာတွေခုခေတ်ပေါ်တွေပေါ်ဗျာအဲ့ဒါဒီဤကနေညိတ်ငနေဆိုရင်ဇာကစိတ်မထနိုင်ဘူးလားထနံပါတ်3သွားပြီးတော့ထောက်လိုက်မနော်ဟင်နံပါတ်3ကြားကံမှန်ပြီလား သိကိုယူတဲ့ပိတ်ခါဖို့ပါကြောင့်ပါကွာသိထားပါစေဟင်ဒီကနေ့အပြမဖြစ်တဲ့အတွက်ဟိုသုံးခုပါလားကြားကံဝိကာလာကနေဟိုပဲသုံးခုကြားကံထားယူပါသည်ကဲရှိသိခါဖို့သွားကြသို့မူသာဝါရာဝိရာမဏိသိခါဗြဟ္မမာရိယာမိသုရာမိ ယမေသပမာဒဌာနာဝိရာမဏိပိခာဗံသမာရိယာမိဝိကာလဘောဓနာဝိရာမဏိပိခာဗံသမာရိယာမိဝိကာလဘောဓနာဝိရာမဏိပိခာဗံသမာရိယာမိသာမိယာတမိယာဝါရိတဝါရိတဝိတုကဝိတုကသာသနာသာသနာမာလာကန္တမာလာကန္တဝိလိပနဝိလိပန သာဓုမန္တနာသာဓုဝိဘုဒနာဌာနာဝိရာမဏိသိခာဗြဟ္မမာရိယာမိဝိဘုဒနာဌာနာဝိရာမဏိသိခာဗြဟ္မမာရိယာမိဩသာတယနာမဟာတယနာဝိရာမဏိသိခာဗြဟ္မမာရိယာမိဩသာတယနာမဟာတယနာဝိရာမဏိသိခာဗြဟ္မမာရိယာမိဓမ္မေပုံညာဓမ္မေပုံညာအာတဝေခိယအာတဝေခိယဟောတုဝါဟောတုဓမ္မေ ပိနံယောပိနံနိဗ္ဗာန်နိဗ္ဗာန်သစ္ယောသစ္ယောဟောတုသေတရဏိနာဘာထေငါပံပနာကတံဘောတထာပိလံပါရိခံကတဝဓမ္မအပမတိနာဖံပါရိတာအာမေန ဧည့်သည်များဧည့်သည်လို့လို့ဗျာကိုမနီများဧည့်သည်လို့လို့နော်ဟင်ဒီဒီကုမ္ပဏီနဲ့ဒီတက်ကချင်းကဧည့်သည်တွေလားဘယ်သူခင်လာလို့တာကုမ္ပဏီနဲ့တက်ကချင်းဧည့်သည်တွေအာအဖိုးအဖိုးခင်လာနေပါဟင်ကောမအေး အေးအောင်မကိုမနီမြဧည့်သည်လို့လို့ဗျာဟွာလာဟိုရောက်တဲ့6နှစ်ဟာ6နှစ်လုံးလုံးတို့အနံကျင့်ထားတာလေမဲ့ဟာဧည့်သည်တွေဗျာဟေးခုပါတော့69တော့ငါဦးကျော်ထေးကြီးလာပြီးဟိုဒုံဆွဲထားဆွဲလုံးမှကိုမနီနောက်ဆုံးပါဟေးဟေးကြီးအနေဟိုဒုံဆွဲထားဆွဲလုံးမှဒုံစီမလာတာဗျာဟင်ဦးသိအောင်ကြီးအညည်းသေးဆုံးပေါ့ဗျာကျုပ်ဟင် လာကြတာတော့တရားရှိလို့လာကြတာပေါ့သို့တော့ကျင့်နေတဲ့နေရာတရားလေးတစ်ခုနဲ့လာတော့ဟိုမှာကအကျင့်ပြတ်သွားပြီကိုကြောင့်တို့နော်ကျင့်တဲ့တရားပြတ်သွားပြီအဲကိုကြောင့်ပြတ်တဲ့အကျင့်လဲပြန်ကြည့်ရအသေးသေးဗျတရားကြီးတဲ့မရဘူးဗျဟုတ်ဗျာဟိုတို့ဟာနဲ့ပြောရင်တော့ရွှေချောင်းဝန်တောင်းပြီးတော့တုံးနေချောင်းတောင်းနတ်တလူ အဲ့ဒါဘသူလာလားဖိုတူခံနေနေရစိတ်ကလောက်လားတမန်တရင်ဖြစ်နေဟုတ်ဗျာဘာနဲ့ပြောရင်တော့အလံတော်ချထားတဲ့အချိန်အလံထောက်အလံအလံထူတဲ့အချိန်မဟုတ်ဘူးဟင်သူဟွာလာလက်လုံတော့ဟိုဟွာလာနတ်တလူတို့ကလည်းနတ်တလူကိုတို့ပါထင်တယ်ကွကိုလဝီရန်လ3လ အဲ့ဒီဝေဒနာသုံးလားအလားထောင်ထားတဲ့လားဒီမှာဟိုကိုလာကိုဟိုကြိုက်တယ်လို့လာဖို့ပေးထားပြီပဲကိုဟာကဒိုးကျင့်မှုရတော့သွားရတာလေဟုတ်ဗျာဟေးအဲ့ဒါကြီးဟိုဝေဒနာအထိလိုက်ပြီဘက်နဲ့ညနဲ့ဟုတ်ဗျာပဓာရှိတယ်ပညာမပါလို့အဲ့ဒီပြတ်ဟာတွေဖြစ်ကြတာဒီဟင်ဟောငါဒီလိုသွားလိုက်ရင်သူ့အာယုံပြတ်သွားမဟဲ့သူ့အကျင့်ပြတ်သွားမဟဲ့ ညာငါလည်းကြည့်ပြီးမှာဗျာဟင်ခိုးလာကျွေးဘိုးကိုဆိုးတယ်ထင်ဟင်ဟိုမန်နေဂျာဆိုတော့ဟိုအလုပ်သမားတွေကိုလုံးပုံကြထားတော့တို့စီပါလာပုံကြဟုတ်တယ်ဟင်ဟုတ်နော်ခိုးလာကျွေးအင်းဟိုနှစ်ယောက်ကတော့တင်မှာကြောက်လို့ဖက်ပြေးပြီးတို့စီလာရတော့ဘူးဟိုသူတို့ကလာဘယ်လိုခေါ်မလို့တွန့်ထားကြတာဟင်ဟိုဦးသိန်းအောင်က ခုဦးကျော်မြင့်ဆွေကလျှောက်ထားတဲ့ဟိုသူ့ဘော်ဒါဦးတန်းထွေဒေါက်တာတန်းထွေအောင်ကပြောတာဆရာတော့အဲလိုက်ပြီးတော့ဟိုဘာလုပ်တဲ့ဟိုချင်းကတဲ့ပုဂ္ဂိုလ်တွေငငယ်လေးနဲ့ပြေးတာတပါဗျာဟုတ်ဗျာအဖိုးအောင်သူဆို60ပြည်သေးဘူးထင်တယ်တပါဗျာဟေးဟေးပြည်သေးဘူးတဲ့ဟိုဥက္ကမောင်သားကဟော59နဲ့ထင်တယ်တပါဗျာမှန်ပါဗျာဟာလာအဲအဲ့လိုပဲဟိုဦးကြီးချိန်ကလည်း60ဝန်းကျင်လေးအဲ့ဒါတွေဘာလုပ်ထားတဲ့ ဆရာတော်တော့လိုက်ပြီးထောက်ပံ့တာတွေအဲ့လိုဖြစ်တာတဲ့ဦးကျော်မင်းဆွေကပြောတာတဲ့ဦးတန်းထွေးအောင်ငါတို့လျှောက်တာတို့နဲ့တွေ့ဘူးဟုတ်လောက်တယ်အဲ့ဒါဟုတ်ဟာဟင်အဲ့တော့တို့ထောက်ပံ့တာတယ်ဆိုလို့ရှိရင်ဦးသိန်းအောင်နဲ့ဦးကျော်မင်းဆွေတို့နှစ်ယောက်ဖိုက်ကြတော့တယ်ဆိုစားတော့ဘူးသူပြောလို့ပြောရတာလေဟင်ဟုတ်လောက်တယ်တခါကြီးအသားကြီးတော့လေဟင် ဟင်တို့ထောက်ပံ့လာတယ်ဆိုရင်ဦးသိအောင်နဲ့ဦးတော်မင်းဆိုတို့ဆရာတော်ပဲနှစ်ယောက်ပဲကြံတော့တယ်လို့အားလာတော့ဘူးအရင်တော့ငါဒီလိုနှင်းလို့ရမှမသိလို့ဒီမီးမသိလို့ကိုရဟေးဟေးကျင်နေတဲ့အချိန်ကြတော့ကျင်နေတဲ့အချိန်အခုဒီလိုလာတော့ဖိုးတို့တို့ဘာပြောတော့မှန်ပါဗျာဟင်ဟိုမလာနဲ့ဆိုတော့ငါသာဒါဟိုပြောရင်ဗျာတို့က၃နှစ်ရှိသေးတာ သူများနောက်ကျလို့ဆယ်နှစ်ဖြစ်တာတမန်ပါသူကတော့၃နှစ်ထဲပဲရှိသေးတယ်ခုမှဟိုမြစ်တရခါတော့ငါတက၃နှစ်၃နှစ်ဆိုတာတို့ရဟန်း၃နှစ်ပြောတာနော်တမန်ပါရဟန်း၃နှစ်ဆိုတာဝါကူ၃နှစ်နှစ်၃လမဟုတ်ဘူးတမန်ပါဟင်60တခုနှစ်ဝါစုလာပြကျော်တရနေ့က63ခုနှစ်တစောင်းမုံလာပြင်းနေ့ထိဘယ်သူမှမလိုက်ခဲ့ကြပါနဲ့ဘယ်သူမှမလာကြပါနဲ့ဟုတ်ဗျာမှန်ပါ ပြီးတော့ဒီကရှိနေတဲ့ဟိုတို့ကျမ်းမာရေးလိုက်ဆောင်ရွက်နေတဲ့ဒေါက်တာကြီးများပြောထားတယ်ခင်ဗျားတို့ကြုံမှာအရေးကြီးဆုံးဟိုတရားတစ်ခုပဲရှိတယ်အမေးသေးတာတော့ကြုတ်လိုက်လိုက်မလျှောက်ကုံတော့တမန်ပါကုံတော့တမန်ပါဟင်ဟဲ့သာသနာဝန်ထမ်းရဲ့အရေးကြီးဆုံးဟာသူဟာတရားပဲကွဟင်တမန်ပါပြီးတော့လဲဟိုဟိုကတောင်းဒီကတောင်းတောင်းနေတာရှိမှပြနေတာတမန်ပါဟင် မရှိဘဲနဲ့ပေးနိုင်လို့လားမပေးနိုင်ပါဘူးခင်ဗျာဟုတ်ကဲ့ဗျာဟိုဘာတော့မရှိဘဲနဲ့ပေးလေပေးပေးမှာခင်ဗျားတို့လည်းလေပေးလေရရမှာပေါ့ဟင်ရှင်းမပေးနိုင်တာဗျာဟိုဝီဝူဆရာတော်ဘုရားကြီးတော်မိလိုက်သေးနော်ယူရတယ်ဗျာမှန်ဗျာကြိုက်ခမီကြွကြွတော့သူ့တူတော်ပါတယ်ဦးချမ်းရဲ့ဒါဟိုတနာစင်ဦးချမ်းနဲ့ဝေဘူးကတုံးဝဲညီတမပါဗျာဟင်အဲ့တော့ တူတူသွားအဲဒီမှာဆရာတော်စီကိုကာရဝပြူပေါ့ဗျာအဲသူနောက်ကတကာရမတွေလည်းပါတော့ပေါ့ဗျာပါတော့ပြီးတော့ပြောဆရာတော်ဗျာတပည့်တော်တီလာပေးတရားရှိလို့ဟုတ်ကလားဟေးအဲခွင့်ပြုတော်မူပါဗျာလို့ရှောက်တော့ဆရာတော်ကြီးကလူချတယ်ဟုတ်ဘူးနေ့မှာပြီးစရာတီလာကိုရှိလို့လားရှိမှပေးလို့ရတာဗျာကိုမကျင်မထားပဲဘယ်လိုလုပ်ပေးပါတော့ဟုတ်နော်တကောင် ဆက်စပ်ပြီးပြောဦးမှာပါဗျာဟိုတို့မစိုးရင်ဟိုဆရာတော်ကြီးလို့နာမည်ကြီးတာဟိုဆရာတော်ဥသူရိယနော်မှန်ပါဗျာသူသူပဲအများဆုံးနာမည်ကြီးတာဟိုဟင်အဲ့ဒါကဟိုဝေဘူးဆရာတော်ဘုရားကြီးနဲ့ဟိုမစိုးရင်မှာစတင်ပဲစိတ်မကွာကြပါဘူးသူတို့အပေချင်းသိမကွာဘူးဟိုဥသူရိယရဲ့ထက်ကဆရာတော်ကြီးလက်ထက်တုန်းကပေါ့လေစတင်ပဲအဲ့တော့ခုနကသူ့တူဥယီဝရခေါ်တယ်ကိုတို့တနာစင်ဥလာအောင်ကလေမှန်ပါဗျာ သူနဲ့နောက်တစ်ယောက်ပေါ့နှစ်ပါးနှစ်ပါးမစိုးရင်ဆရာတော်ကြီးစီသွားပြီးတော့ပညာသင်လှုပ်လိုက်တာဒါတော့ဟိုကအဲဝေဘူးဆရာတော်ဘုရားလှုပ်လိုက်ပါတယ်ဖုရားတပည့်တော်လို့ရှင်ဘုရားရဲ့ရိတ်ခူပြီးတော့ဟိုပရိယတိကြည်ညိုလို့ပါဖုရားကြက်ချင်းလို့ပါဖုရားဆောက်အေးအေးကောင်းတယ်ကောင်းတယ်ကဲကဲကဲမောင်ပစင်းတို့နှစ်ပါးငါးပါးပြီးလာယူကြငါးပါးပြီးလာယူကြ သူတို့ငါးပါးသီလပေးဘူးယူခဲ့ရသေးတယ်ဗျဘုန်းကြီးတိုင်းဒီမသိနဲ့တော့ငါးပါးသီလတော့မရှိကြမှာရှိတာအသူများတော့မသိဘူးဗျတို့တို့တို့တို့ပြောတာပါဗျတော်နေဘုန်းကြီးတွေပြောတဲ့တင်နေပါဘူးဟေးဟေးအဲ့ဒါဥယျဝရတဲ့သူနောက်ကပါတဲ့ရဟန်းတစ်ပါးကိုမစိုးရင်ဆရာတော်ကြီးကငါးပါးသီလပေးလို့တဲ့အဲ့ဒါချက်လိုက်တယ်ဖရာတပည့်တော့ဘယ်လိုချက်မှမသိဘူးလေနောက်တလူတော့ကကြောက်သွားတာပဲလေ ုန်းကြီးငါးပါးသီလအပိတ်ခံရလို့လေဟုတ်လားဟင်ဖေးတယ်ဆိုတဲ့ဟာရှိလို့လားမရှိလို့လားမရှိလို့ဖေးတာမရှိလို့ဖေးရဟင်ဟင်အဲကျတို့ကကြာနိုင်ဖွေနေမှပြေးနေတာအဲ့တော့သူတို့ဘို့ရှာတဲ့ဟာလေးလိုက်နှောက်ချက်တော့ပဲလို့လို့ပြီးတော့ပြေးနေမှာတို့ဗျဓမ္မဗျာဟင်ဟုတ်ကလားဗျာမှန်ပါတယ်ဗျာအဲအဲ့လိုကျင့်နေတဲ့သူတော်ကောင်းများတို့ရင်မနှောက်ချက်ကြပါနဲ့ဘယ်မှာဖြစ်ဖြစ်အလိုက်တိကြသားမှာဓမ္မဗျာ မန္တလေးကတက္ကသိုလ်မားတွေရွှေချောင်းတောင်တုံးကလာတဲ့တပီတော်တို့မန္တလေးတချီလောက်တော့ကြွချင်းရောက်ပါကျုပ်ကကြားနဲ့လာနေကျင်တာဗျကာနာမနေကျင်ဘူးဗျကြားစင်ကြိုက်တောင်ကြတော့သူဟာပါကြောင်မြင်းကဘူးကြောင်မြင်းကြောင်မြင်းကြားဘူးလားကြားဘူးဟေးကြားဘူးလားကြားဘူးလားဘယ်လိုဟာလုံးကြောင်မြင်းက သင်မမြင်ဘူးဆိုတော့အော်ရာကခွေးအားတာလို့ဥဥဥဥအဲ့ဒါအော်ရာတော့ကြောက်မြင်းသူကကြောက်မြင်းဆိုတဲ့အတိုင်းဟိုမြေပြင်လဲသွားတယ်တစ်ပင်လဲတက်တယ်ရေလဲကူတယ်ဟင်ဟိုဟိုဟွာပေါ်လေးညကြတော့သူ့တောင်ပေါ်မှာနေတာညကြတော့ချောင်းတိုင်းဆိုပြီးတော့ဟိုဟွာတဲ့သွားပြီးတော့ငါရှာတာပင်လကန်းစားလာခဲ့ ခွေးတစ်ခါတလေကောင်30 40လားစိုက်တော့လားဖောင်းကြောင်ထိုင်ပြီးသူကကုတ်ခါအေး तू တစ်ချက်ကုတ်ခံရတဲ့ခွေးကတော့တက်သက်ဘယ်တော့မှလှည့်မကြည့်ရတော့တော့အကုတ်တန်အမှန်အဲ့ဒါဟိုနောက်ကလာတော့နောက်ကကောင်ဘေးကဘေးကကောင်ဟိုလူအေးအေးလှုပ်လှုပ်ထားတဲ့ငုံလူကြီးထိုင်ဟင်ခွေးကောင်40ရှိ50ရှိအကုန်လုံးတစ်ခါကုတ်နဲ့ပြီးပြီးတက်သက်နောက်အဲ့ဒီရွာဘယ်လောက်ဖြတ်သွားသွားခွေးမဟောင်ရဲဘူးတဲ့သူအဲ့လောက် အဲ့ဒါကြားကလည်းကုတ်ထားအကုန်ကုတ်ထားအဲ့ဒီမှာကကြောင်မြင့်ကပူကြားတော့ကနောက်လိုက်ပြောတော့စင်ကြိုက်တောင်းအများဆုံးပါဗျာတို့မမြင်ဘူးတဲ့ဟာတွေပါဘယ်လောက်ပါလို့ဆိုညကိုလေကိုလှမ်းနိုင်ဒီထဲမှာတက်ရှိရှိမရှိဘူးတမလေလှမ်းနိုင်တာတို့စီကိုမလာပါဘူးရှိမှန်းကိုပြီးလိုက်တယ်ဟုတ်လားတမဗျာပြီးပြီးရင်သူ့ကိုညာလုံးမှာလားညာမလုံးမှာလားအနံ့ကိုခံကြည့် ညာမလုံးမှန်းပြီလို့ရှိရင်ခြီးသားမကြဘူးအဝေးကနေပြီးတော့သွားစားကြားလဲအဲ့လိုပဲကြံတဲ့ကောင်ကြီးလဲအဲ့လိုပေါင်းလို့အဲ့လောက်ကောင်းတာတို့လူတွေနဲ့ပဲနေဟင်ဒီကအသိဝင်မလားအာဒါဖြင့်ဟိုတို့ကြားကရိုင်းတာလားလူကရိုင်းတာလားအာ အဲ့လိုမရှောင်းနဲ့ဗျတပည့်တော်ကရိုင်းတာလူကဆိုတော့ခင်ဗျားမပါပဲနေဦးမယ်ဟုတ်ဗျာဟင်တပည့်တော်ကရိုင်းတာပြောဗျာဟင်အဲသူတို့နဲ့ပေါင်းလို့ကောင်းလားအဲ့လောက်ဖြစ်သူတို့ရွှေချောင်းတောင်ကြတော့တော်ခွေမှန်ကြားဘူးနော်ကြားပါပါခါလောက်စီတယ်မှန်ဟိုမြို့ပေါ်ကအင်းကွေးနဲ့ခတ်သွားတာနော်မှန်ပါတော်ခွေတော်ခွေသူက9កောင်6កောင်နေသမင်းတအုပ်တွေ့တယ် ဟိုလိုက်ဒီလိုက်မလိုက်ဘူးရှေ့အကောင်လိုက်တဲ့နေရာကိုသူကနောက်ကအကုန်လုံးတန့်လိုက်တာတကောင်ဆိုတကောင်ကိုဆုတ်လိုက်တဘောဗျာမှန်ပါဗျာတင်တင်မအိုကြီး10ကောင်ရှိ10ကောင်ရှိမလိုက်ဘူးရှေ့ကအကောင်တိုင်းနောက်ကလိုက်တာအဲဟိုရှိမနောက်သူ့တို့ဟိုသမင်ကပြီးပြီးနဲ့နောက်တော့ဟိုခွေးမမီဘူးဟိုခွေးမမလွန်နိုင်တော့ဘူးပေါ့အဲသူတို့သွားကြီးတွေကဒီလူဟာကြီးတွေကိုကိုကြီးတွေမှန်ဟင်နောက်ကနေလှမ်းတစ်ခါဟတ်လိုက်ရင်ငါးရေသားတပိတ်သားအဲ့လောက်ပါသွားဘူး အဲ့ဒါပြင်းရင်နဲ့ဖေတပိုင်းကိုဟဲ့တော်ကွေတော်ကွေအဲ့ဒီကတို့ဟိုရွှေချောင်းတောင်ပဲကြတော့တော်ကွေကြီးဆိုတာဟိုမွန်ကြတော့ကြောင်အမြင့်ကြီးဆိုတာအဲတော်ကွေကလည်းတို့ပါဗျာရတိပင်လေးအောင်ခေရကလေးမိုးပြီးနေရတာအနံ့ခန္ဓာပဲနှုတ်ခံပြီးသူတို့ရန်လို့သလားမလို့ဘူးလားအဲကြည်တာပဲနှုတ်ကသူ့ကသူပြန်သွားရှင်းတို့ ဟိုရောင်းကုန်ပေါ်ဆိုဖရားတောက်ပေါ့ဗျာဟိုတောင်ဘက်ကတော့ဟွာလေးမှာတို့ဟွာလေးအရင်တုန်းကဟိုမုတ်ဆိုးဆောင်တဲ့ကြောက်တုံးနှစ်တုံးရှိအဲ့ဒီကဟိုဝက်ဒီပါတွေသွားလာကိုအဲ့ဒီကဆောင်ပြီးပြရတာဟိုအဲ့ဒါလေးပေါ်ကိုတို့ဟိုဟွာလေးဟိုထေရွက်ကလေးလေးငါရွက်သူကအဲ့ဒီကြားကြီးနဲ့နေတော့အဲ့ဒီမှာလာပြီးမိုးပြီးတော့ပေါ့ဗျာအဲ့ဒါလေးနဲ့နေရတာဟိတော့ကောင်တော့လောင်ကအဲ့လောက်ထိအလိုက်ပြီးပါလေတို့အခုဒီမှာရှိတဲ့ကောင်ကြီး ခင်ဗျားတို့ဒီမှာကြောက်တာကျုံနေတော့မိတ်ဆွေမိတ်ဆွေဟင်ဟင်ဒီခင်ဗျားတို့ဒီလာဖြက်စီးတာကျုံမှာဖြက်စီးမှာကြီးဟင်မိတ်ဆွေဗျဟင်ဟိုရောက်ရောက်ချင်းသူတို့ဘာလို့ဗျဟိုကနေလှမ်းခေါင်းရင်းကနေတို့ကိုလှမ်းမေးတယ်ဟီးဟီးတို့ကမီးလေးလာဖွင့်ပြလိုက်သွားတာတို့မီးလေးလာဖွင့်ပြလိုက်မိတ်လိုက်ဖွင့်လိုက်နဲ့ကြောင်ရှိရမီးလေးကသူ့ကသူသွားလှဘူး အဲ့ဒီ60ခုငတော်မှာအဖိုးလာကျွေးတို့များသိမလားအဲ့ဒီနှစ်ကဆောင်းမိုးကြီးစွေမိုးကြီး24နိုင်မိုးစွေမိုးကနော်ခုနှစ်ရက်လုံးလို့သူတို့ခံနိုင်မှုပေါ့ခံနိုင်မှုခုနှစ်နိုင်လောက်ဟိုကအတန်တကြီးနဲ့အော်ပြီးကိုပြေးလာတာတတ်နိုင်မှုကိုတော့သဘောပေါ့တတ်နိုင်မှုကိုတော့အော်ပြေးလာဖိုးတို့ဒီမှာတော့ဘယ်သူမှမပြီးတော့ဘူးထင်တယ် ဘာကြီးလာကိုစနမျိုးချင်းသုံးများမွေရင်အရင်ကြောင်းအိုလေးနဲ့ဒီကြောင်းနဲ့ဟိုပဲတလုံးရှိနော်လူရတယ်ဗျာအဲဟိုကျော်စိန်ကြီးနေတဲ့ကြောင်းအဲဒီမှာဟိုနောက်ဖေးကထရံကိုခွာပြီးအဲ့ဒီတဲ့အကောင်ကြီးကဝင်ဖို့ညာအဲ့ဒီလာဝေးရတာအဲသူ့အောက်ကဟိုဟိုလက်ထောက်တရားဒီဒီမီတင်းကုန်းနဲ့ကြောင်ကြားကဟိုအမိုးလေးပေါ်မှာနှစ်ကောင်လောက်တော့ရမှာပေါ့ကျန်တာတွေကဟိုကြောင်ကောင်ကြီးငါစင်အောက်မှာကြောင်အောက်မဝင်ဘူးဟိုဒီတော့ရှောက်ဖြစ် အဲလာပြီကျော်73ရက်လောက်ကျတော့ဒုစီတက်ဟိုဟာကြီးဘာလုပ်ပလဲနေမှာနောက်ဖေးကနေတက်ဟင်ဟင်ချွတ်ချွတ်ကြတော့တော့ဟိုဟိုဟာဘော်လေးဟိုဝက်အောင်ထင်တာပေါ့ဟင်ဝင်လာဝင်လာပြီးတို့ဟိုဘော်ဒီဘင်ကိုသွားတော့ဟိုမီးပူစော်တဲ့တိုင်လေးတွေရှိနှုတ်နှုတ်ပြီးသစ်ပင်လေးထောင်တယ်နောက်တစ်ခါနှုတ်သစ်ပင်လေးထောင်တယ် သူလာမှန်းပြအောင်နဲ့တူပါဟင်ဟင်ဒါပိတဲ့တက်လာတော့ဟိုဒိုเจ้าမို့တက်ဖို့ကုန်းမှာကလေကား၃ခင်းရှိတယ်ဟိုရှည်ဆုံးလေကားကသေသားလောက်ထားတာထင်တယ်ငင်းကြည့်တယ်မရမှန်းသိတော့ဒုတိယလေကားကအုတ်ထင်တယ်ဟင်အုတ်ကိုနင်းကြည့်တယ်နည်းနည်းလေးပဲသွားတာငါတော့ဆုံးတယ်မနေမှုရှိဟင်နေမှု ။ဂျန်နဲ့ဟိုဆောက်ဦးတွေလည်းတန်းနေပါလေဖြက်စရာကောင်းတာပေါ့ဗျ။ဖြက်ဘူး။ဟင်သူတတိယကျတော့တုံးလေးဆိုတော့သူဝင်နေတော့ဘူးလေ။အဲ့တော့ဟိုဟိုတို့ဟာလာဟိုမင်းလာကန်ခုံမပေါ့။အဲ့ဒီကနေပြီးတော့မြေကြီးပေါ်ကိုလှမ်းပြီးတော့ခြေနှချောင်းထောက်ပြီးတော့အဲ့လိုခုံးဝင်တာဗျ။သူဟိုဟာကတို့ဘယ်လိုတိုင်းတိုင်းဆက်ရှိလက်မပတ်နေသူချီရဒီလိုတိုင်းနဲ့ဆက်ရှိလက်မှာပဲဒီလိုတိုင်းနဲ့ဆက်ရှိလက်မှာပဲပိုပါသေးတယ် ချက်ချင်းလက်မဘလောက်တောက်ကြီးလို့ဘလောက်ကောင်းကြီးတယ်တော့တို့မသိဘူးဟင်ချက်ချင်းလက်မကြော်သေးတယ်အဖိုးလားကျွလားဟာဟိုအဖိုးတို့လူကြောင်းဖေးကြတော့ဟိုရေလောင်နဲ့သူ့ရေကန်ကြီးမရှိဘူးလားအဲ့ဒီနားထီလာပြီးတော့နန်းသူလာလို့ရှိရင်10နိုင်နဲ့17နိုင်ကြာများပါတယ်ဒီကိုလာអော်ရင်းလဲဟင်ဒါအိတ်ချင်းဆိုကျုပ်တို့က10နိုင်ထိုင်ခြင်းကိုဗျသူကလာတာ10နိုင်ကိုယ်ကိုဗျနန်းကြီးအဲ့ဒီကနေဖလားနန်းကြီးလား နန်းကြည့်သူအားရပြီဆိုတော့အင်းဆိုတာတစ်ချက်ကလေးပဲသူ့အကောင်တွေတကောင်းမှအတမကြောက်ဘူးရှာရှာရှာရှာပဲလမ်းထွက်သွားအဲ့ဒီကတည်းကဒီပဲလာတော့နော်ဟွာလာဖိုလာရွှေတို့မမိပါဘူးစားပြီးအဲ့ဒီကြောင်းဆောက်ခါစားကကြောင်းဆောက်နေသူကသူ့ကိုဟွာခေါ်တာပေါ့ရှန်လေးခေါ်တာပေါ့လင်ခီကလာပြီးတော့တာဝန်ယူရတဲ့စက်ကြီးသမားလေးလေသူကိုသူရှန်လေးလို့ခေါ်ဒီသူကအဲ့ဒီမှာဂူရူသာကြီးနဲ့ ဟင်ဒိုင်းနေဟိုဟိုကနေအကောက်ကုံကြီးကကာလန်တိုင်းတက်ဆင်ဟာဤဤနဲ့အော်အဲတော့ဟိုကဘူလူသားလဲဤဤနဲ့လောက်တာဟိုဒါရဲဝါကြီးလားဟိုတူမီရလဲဘောင်းဆိုလို့လိုက်သေးတယ်ဘယ်မှမလို့တော့ဂျုံနာလာခေါ်ကျုပ်တောင်ဘက်ကယူလေးမှလာပြီးနေရရှာတယ်ဟင်နေပြီးတော့တစ်ချက်လောက်မှထွက်ဆယ်နိုင်ခွဲလောက်ရှိဘက်ကပတ်ပတ်တော့ကျုပ်တို့ခြံစီရရှိ ဟောပေါ့လေဒါခေါ်မလို့ဟိုပကားသားကိုလောက်တာဟိုလမ်းဆောက်ကလေးမှာဆိုတထောင်လောက်ပါလေးရှိနေတာကိုအစွန်းလေးထွက်တယ်အဲ့ဒါလေးချိုးပြီးပတ်ထွက်သွားဆက်ဒီကဖြတ်ဝင်ဖြတ်ဝင်ရတာပဲဒါလေးနှာမောင်းနဲ့လည်းဖြတ်ဖြုတ်ရရတာပဲမဖြုတ်ဘူးဗျာအဲ့ဒီအစွန်းလေးကိုချိုးပြီးတော့ပတ်သွားတော်တော်လိမ္မာတယ်ဟူဟာတွေကဟင်ပေါင်းလို့တင်းလို့ကောင်းတယ်ဟူဟာတွေကဟင် ဒီဟာဒီသာထင်တယ်ပုတ်ထင်တယ်ဟေးဟေးဒါဝုတ်ဖရာရှင်မူရင်လဲတော့မှာကြီးတော့လဲတော့မှာပဲသူတို့ကဟိုပေါင်းလို့တင်းလို့ကောင်းတာဟုတ်ကဲ့ဟင်တို့တွေကမကောင်းတာဟေးဟေးဒါမို့လူဆိုရင်ဗျိုင်းကစားကြောက်ကျွဲလောက်တော့ခင်ဗျားတို့မယုံဘူးတခါတည်းလေတော့တဲ့တခါတည်းဟိုကျွဲကြီးစားနေတယ် ဇိုင်းတွေတအုပ်ပြီးတက်ဂျိုဘောတက်နာတာနဲ့ကြောကုန်းဘောတက်နာတာနဲ့ရှုပ်လို့တွေ့ကြီးကလည်းနေရောနေရောနေရောမခပ်ဘူးစားနေတာလူရောင်သာမြင်လိုက်ဇိုင်းတွေအကုန်ပြေးတာဟင်ဟင်ဒီတို့လူတွေကိုကျွဲလောက်တောင်မယုံဘူးဗျဇိုင်းဟုတ်နော်မှန်ပါဗျာဟင်ယုံကြည်စရာကောကောင်းလို့လားမှန်ပါဗျာမကောင်းဘူးလားခင်တန်းစင်ရဲ့ဟင်ဟင်ဟင် လူတွေကဟိုဟိုကျွဲလောက်ကိုတို့ကိုသိမချဘူးဗျာပြိုင်နေတာပုံနော်ဟင်ပုံနော်အဲ့ဒီမှာလူအချိန်သူများအချိန်နဲ့မတူဘူးလူအချိန်ကြောက်တာနံပါတ်1ပဲဒိဋ္ဌာန်နိုင်ကတို့ရွာမှာကြည်သေးတယ်ခုများရှိသေးသေးလားအပူသူကသင်ကလားငယ်ငယ်တုန်းကဆိုရင်သူကနေရွက်ခတ်ပြန်တယ်ဟင်သင်ကလားအဲ့ဒါပြောတယ် ဒီလောက်အကောင်သေးမှမသိလို့ပါဟဲ့အရင်တော့အဲ့ဒါဒီလောက်သိငါထိုးပါတယ်ဟင်အပူကအဲ့လိုပြောတယ်ဗျာဒီလောက်ကောင်သေးမှမသိလို့ပါဟဲ့ဆိုတာသူတို့လူအချိန်ကရှိတာဟုတ်ကဲ့ပြီးတော့တစ်ချက်ကလည်းဟိုလူဟာအသိဉာဏ်အကြီးဆုံးလူဒီကောက်ကြည့်အစင်လေဆုံးဟင်ဒီရိုးတဲ့ဒိဋ္ဌာလေးကိုနီးမျိုးမျိုးနဲ့ဖြတ်ထားလေလူ အဲ့တော့လူဆိုကုန်ကြောက်နေတာကောက်ကြည့်တာဟိုကွနင်းမျိုးမျိုးနဲ့ဟုတ်တယ်နဲ့ဟင်ဟာလာဟိုပိုင်နဲ့ဟာတောင်ရင်ပိုက်တယ်နဲ့ဟဲ့ဟင်ဟုတ်ဟဲ့ဟင်ဟိုဟိုဘာတော့တူမီနဲ့တန်တူမီဟဲ့ကဲသူဟာနဲ့သူဟဲ့ဘာတော့ဘာဝင်မျှကြည့်နဲ့တန်မျှကြိတ်ဟဲ့နင်းမျိုးမျိုးနဲ့ကိုဖြတ်ထားဗျာလူတွေဟင်ဟုတ်နော်ဟုတ်နော်ဟိုဟာလာယုံလောက်တောင်တီလာမစင်ကြတာ ယုံငါဘာသာတယ်ဟုတ်ရကျုံထမင်းလောက်ကလေသူ့ဇီကုန်းထမင်းလောက်ကသုံးပါရဲ့ဗျာဟုတ်ကလားဟင်ဟင်ဟင်သူညကလာပြောခဲ့တာဘာတို့ဝက်သားတစ်ခါကတ်ဝက်သားတစ်ခါကိုက်ဝက်စီရနာနဲ့ကိုက်တာစီနာတစ်ခုမျိုးသေးတစ်ခုအဲ့ဒီအချိန်မှာဝက်သားစားနေလို့ဝက်စိတ်လို့ပြီးတဲ့အချိန်ခဲတဲ့ရှိတဲ့မနောသွေးကလည်းဝက်သွေးသွားနေပြီး အဲ့ဒီချိန်မှာဝက်စိတ်နဲ့လူကူထုတ်နော်ကာပြားဖြစ်နေပြီခင်ဗျားတို့ထုတ်နော်ဝက်စိတ်နဲ့လူကူတော့ဘယ်လိုတော့ကာပြားထင်နော်ဟင်ဟင်သင်မနောသွေးမှာကိုသူကဝက်စိတ်ဝက်စိတ်ဝက်ဝက်ဝက်ဝက်ဆိုတာပါနေတာကြက်စားသူလည်းကြက်ဒီလိုပဲငါးစားသူလည်းငါးဟုတ်ဗျာမသေးခင်ကတည်းကအဲကာပြားဖြစ်နေတာသေခင်ဗျားတို့ ဟိုတို့ဟာနဲ့ပြောရင်တော့အားကြီးတဲ့ပဲရုပ်ပုံပေါ်တာမဟုတ်လားမှန်ပါဗျာဗလာနဲ့ဗမာပေါ့အားကြီးတဲ့ပဲရုပ်ပုံပေါ်တာဟုတ်နော်တရုံနဲ့ဗမာပေါ့အားကြီးတဲ့ပဲရုပ်ပုံပါတာအဲ့တော့စာတော့ငါကိုယ်စီမြင်တာမဟုတ်ဘူးကျက်ပဲစိတ်ဆွဲနေတော့ဝက်ပဲစိတ်ဆဲနေတော့ဘယ်ပဲအားကြီးလို့ဟင်တိုင်းငွေတော့ဘယ်ပဲပါမလို့အဲ့ဒီရုပ်ကလေးอ่ะဟင်ဒီတပြားဟင်ဒီကုန်းတွေဘယ်ပဲပါမချင်းတော့ မှတ်ထားနော်ဟောတာဒီဟိုဒီရွာပြရင်ဝက်ဖြစ်မယ်ဟောဒီကုန်းကဟာဒီဝက်ဖြစ်မှာတယ်မှတ်မိလားအခုလာရွှေဟင်ဟုတ်ကလားအခုတည်းကဝက်ရွှေမျိုးတော်တော့သူတို့ကဘာလို့ခေါ်မလို့ဝက်ရွှေမျိုးခေါ်မလားအတူဆိုရင်တော့ဝက်မျိုးခေါ်မလားဟင်ဘယ်လိုခေါ်မလို့ဝက်မျိုးပါကြီးသူပြောတာမဟုတ်ဘူးနော်ခင်ဗျားပြောတာတော်နေကိုတော့ချီပြောလို့လိုက်တယ်ကို အဖို့ပါတော်တော့အဲအဲအဲညီကတော့တူသွားပြီတူလုံးဆိုင်ကိုသူကသူပြောတာသူကသူပြောတာဟင်ဝယ်မျိုးတဲ့ဝယ်မျိုးတဲ့ဒီကောင်ကဟင်ဒီကောင်ကလာတာဝယ်မျိုးတဲ့ဝယ်မျိုးတဲ့သူပြောတာဟုတ်ဘူးနော်သူပြောတာဟုတ်ဘူးနော်ဒီမို့ကြီးနေနဲ့ငါပြောတာဟုတ်ဘူးဟောဟောပြောတာဟောပြောတာငါမို့ကြီးနေတော့ငါသူဆိုတာမဟုတ်ဘူးငါပြီးတဲ့နာမည်မဟုတ်ဘူးဟင်ဟင်တွဲရသွားရတာဆိုတွဲရသွားရတာဥပါဒနာဖြစ်စရာဘောတွဲရသွားတာ ကိုယ်စိတ်ကိုပိုင်အောင်မလုပ်နိုင်တဲ့ပုဂ္ဂိုလ်စာလို့တော့ဝိနိပါတိကဘေးသင့်ပဲဝိနိပါတိကဆိုဆွဲရပါတာတို့ပြောနေကြဒီသုံးချက်ရှိဒီကနေ့ဖိခုံရမှာဖိခုံနိုင်မှုအားကောင်းမှစိတ်အားတယ်နော်စိတ်စုပြီးအားကောင်းမှစိတ်အားကောင်းမှအဲ့ဒီစီကိုခုံနိုင်မယ်ဟုတ်နော်ဝေဒနာပြင်းထန်လာတဲ့ပုဂ္ဂိုလ်ဟာ နောက်ကိုမဆုတ်တော့ဘူးဝေဒနာရှိပဲတိုးနေတယ်ဆိုတဲ့ပုဂ္ဂိုလ်ကငါသိရတော့မယ်ဆိုတာသိကိုသိသိနိုင်တယ်သိနိုင်မလားဘုလားရှင်ဟင်ဒီတောင်ကမကြော်တော့ဘူးသိနိုင်တာပဲဘုလားသိနိုင်မလားဘုလားသိနော်သိရင်ခင်ဗျားတို့ဘယ်သူမှမသိချင်ဘူးဘဝယူတော့ငါတဲ့ကတဏှာနဲ့ယူထားတာဘဝနိကံတိကလောဘဇောခုနှစ်ကြိမ်ဆိုတာသာလို့ပြောတာဒီဘဝကိုตายရသိခုနှစ်ခါဖြစ်ပြီးမှတည်တဲ့ဝင်ရတာ ဒါမှမဟုတ်လောဘသားလောဘနဲ့ငွေရတာဟုတ်နော်ဟုတ်နော်လောဘသားဟုတ်မွေးကလေးကလောဟိုလောဘပူရပူရတာကိုလောဘသဘောတူမှကျွတ်တို့ကဒီဘဝရတာကိုဒါနဲ့ဘဝဒီလည်းဒီတိုင်းပဲဟုတ်ဗျာမှန်ပါဗျာဟင်ဘဝကိုဒီဘဝခင်တွေ့တဲ့လောဘစိတ်ခုနှစ်ချင်းစောပြီးမှဒီပဋိသန္ဓေဝင်ရတာကျန်တာတွေလည်းဒီတိုင်းပဲဟိုဖြည်းဖြည်းဒီဒီနှစ်ရတစ်ပြည့်ဒီဒီဟိုတစ်ခုတော့အဲ့လိုစွဲယူရတာတည်း ပုဂ္ဂလာလောဘသောခုနှစ်ကျင်းဆိုလို့ဒဲဒဲဒဲဒဲနဲ့များခုနှစ်ချက်ပြနေမှမတင်နဲ့စိတ်တစ်ချက်ကိုသူကဟိုတို့ဓာတ်ဆိုတဲ့ဒီအမြင်တစ်ချက်ကိုဟိုကဂတိပေါင်းတသိန်းဖြစ်ပြီးချုပ်သွားတာအဲ့တော့ခင်ဗျားတို့ခုနှစ်ချက်လောက်ကတော့ဘာပြောတရားလို့ဒီလိုလေရတဲ့ထိုးခုခံရတာကြီးဟိုယထာမောက်လို့သေးတာကြီးဘယ်လိုယူမှာတော့မေးမှာဆိုလို့ခုနှစ်ချက်ဆိုတော့လေမှန်ပါဗျာအဲသူကဒီဓာတ်ဆိုရတဲ့ဟိုမျက်မြင်လေးတစ်ချက်ကိုသူကဂတိတသိန်းစိတ်ကသွားတာ စိတ်ကအလောက်များလားဟုတ်နော်ဟေးကိုရောက်ဖို့တဲ့နေရာဖိုးလာချွေအခုမုံရွာပြောလိုက်ပါလားအခုကိုမုံရွာရောက်ပါဟင်ယုံကတော့လိုက်ရတကူမော်တော်နဲ့ဆိုမော်တော်နဲ့ဒီဒီဒီနဲ့တနေကုံတော့ရုံမရောက်ဘူးထင်မုံရွာတနေကုံရုံရောက်ကလားရောက်ပါဘူးဗျစိတ်ကအခုအလုံးယူလိုက်ကြအဲ့ဒါလောက်မြန်နာဗျဟင်ဘဝနိကန္တိကလောဘလောခုနှစ်ကြီးဆိုအဲ့ဒါပြောတာဒီလောက်ခင်တွေ့ထားတာပြီးတော့ဘလောက်မခင်တွေ့တယ်ခင်တွေ့တယ် 下看单身戏比我，安那吧，哥哥哥哥们呀，起喇叭也都有他了，不能看他们挖猪， <laughs> 对了，又要有啊，哥哥回家了，本来还挖猪了，哥哥回家了，没挖猪，但是阿婆晚上也看单身的，阿婆晚上不都不去的，可啊。 <laughs> 嗯，有老大。 အဲနင့်ငါကဘယ်လိုပါနင့်အတွက်သာဆိုရင်လေးပြောတာဘုန်းကြီးကတော့ဒီကောင်မလေးငါနဲ့မဆိုဘူးဟုတ်တယ်တယ်ဟုတ်တယ်နဲ့ဟုတ်ဟုတ်နော်အဖွားတန်းသိမယုံနဲ့နော်ညာပေါမနာပေါ့သူ့ကိုသူကြသမင်းခွန်ကြွေးတယ်အဖွားဘယ်နှခါသမင်းခွန်ကြွေးဘူးလဲမကြွေးပါဘူးလေဟေးအာတတမန်ပိမနတ်ကိုနဲ့တူတော့ကိုတက်ချစ်တာဘာမှမရှိဘူးလို့သာအမှားပဲ ကောသလမင်းကြီးကမန္လိကမိဖုရားဆိုတာဟွာပေါ့ဗျာဟိုဥယျာဉ်ပိုင်ရှင်ရဲ့သမီးပေါ်တာငယ်ငယ်လေးသူနဲ့ဆိုရင်သုံးချိုးတစ်ချိုးတော့ငယ်ပါတယ်သူအတန်လေးအေးဒါမျောမြင်ရှိပါတယ်အဲအဲ့ဒါနန်းတော်တဲ့ခေါ်ပြီးတော့မိဖုရားမြောက်တာအဲတော့သူများဒီကတော့ဟိုနန်းတော်တွေကမွေးထားတဲ့နန်းတွင်းတွေကိုသူကတော့တော့ခေါ်လာတာဆိုကြီးကြီးကျက်တဲ့ကိုအဲတော့သူကတော့သွားပြီးတော့ကောသလမင်းကြီးက ပါပေါ့ဗျာကြည်စေတာခေါ်မှာပေါ့ဟင်အဲလောကမှာဘသူအချစ်ဆုံးတော့ဟင်ဟိုကတော့မင်းကြီးကဘာဖြစ်သေးချင်တာဟုတ်ဒီအဲ့တော့ဟိုအရှင်မင်းကြီးလောကမှာကိုကိုကိုချစ်ဆုံးပါဗျာဆိုဟာခက်လေဟုတ်ကလားလောကမှာကိုကိုကိုချစ်ဆုံးပါဗျာအဲကြောက်တော့အာခက်ပြီမကျေနပ်ဘူးဖျားသွားကြောက်ကောဒရာမဒီလိုဖြီးတာဗျာ အဲ့ဒါဘုရားကလည်းထောက်ခံလိုက်တယ်မန္တိကပဲဟုတ်တယ်တတ်တော်ဝါတိုင်းကိုကိုကိုချစ်ဆုံးဟုတ်နော်မလိန်သူလိန်လည်းမယုံနဲ့တော့ပွာဟင်အရင်ကသာမှားခဲ့ပြီးတော့နောက်ကမယုံနဲ့တော့ဒါညာအောင်မှာပဲဆက်ပြီးမသိမချင်းခွာညာပါဟုတ်နော်ကြီးရပြကြီးရပြဒါပြီးချင်းနဲ့တူတယ်ဟိုကြီးရပြညာမတော့နောက်မယုံနဲ့တော့အရင်ကတော့ယုံနေလို့မှားခဲ့ပြီးနောက်မယုံနဲ့ဟင် ကိုကိုကိုခင်မင်းဟင်အဲကိုကိုကိုပဲနောက်ဖေးဂုံပြီးပါတယ်မရနောက်ဖေးတစ်ခါမှဂုံပြီးဘူးသိဘူးဟင်ဘယ်နှခါကိုရေချိုးပေးတော့ဘယ်နှခါကြီးသွင်းပေးတော့ဟုတ်ခင်သားသိဘူးမေးပါမေးပါဘူးတယ်ဗျာဟုတ်ပြီဟိုကလည်းခေါင်းရမ်းတယ်ဗျာဟောသူ့ကြတော့ခွာသူ့ကိုသူကြတော့ရေချိုးတော့ဟောဘယ်လိုဟင်သူ့ကိုသူစာပြတိုက်ပေးရရေလေးချိုးပေးရ အဲလောက်ရတာဗျလောက်ရတာဗျဟင်ဟင်ကြီးလေးတွန်းပေးရဟောဖားတယ်ဘယ်နှခါမှလုံပြီးပြောတော့တာမင်းကငါကဘယ်လိုလေးဘယ်နဲ့လေးနဲ့ပြောတာဟင်ပဇာပြကွာကျုံးနဲ့နော်နော်ဟင်အရင်ကတော့မှားခဲ့တာအခုတော့နောက်ဆက်မယုံနဲ့သေးတိညာမှာပုတ်ကလားဟင်အတ္တသမံပိမနတ်အဲ့တော့ဒီလောက်ကြီးချစ်ပြီးဒီလောက်ကြီးယူရထားတာပဲဒီကံนี่ဆုံးလို့ချင်မမလားကြောက်မလို့ ပေးရမှာကြောက်သူကြီးတာကြောက်မလို့အဲ့တော့ကိုကိုကိုလည်းအရေးတကြီးကြီးနဲ့တက်တက်လုံးလုံးဆွဲထားတာအဲ့တော့ဒီစီးကလည်းပါပါလားထူထူလားလိမ့်နေလားမြင်းမြင်လားထူလဲထူတယ်မြင်လဲမြင်တယ်ဘာကိုကြော်ဖို့ဖိတ်ကအရေးကြီးဆုံးနော်တမပါဗျာဒါကြော်နိုင်မှဒီကြော်နိုင်တဲ့စိတ်စည်းလုံးမှုတို့ရှိပလား မကြည့်ရဘူးဗျာကြည့်သေးဘူးဒုတိယသီးငါမိသားစုနဲ့ခွဲရတော့မယ်ဝင်မှာပဲမိသားစုကလည်းခုနပြောလို့ဟိုဒဗိန်အဲမိမဒဗိန်ယောက်ျားချင်းဂျုံခံတယ်ဆိုတဲ့ကနဲတဲ့ချင်မှာပေါ့ခင်ဟုတ်ဗျာမှန်ပါပဲဟင်အဲဒီဒဗိန်ကြီးဂျုံခံပြီးအဲဒီကြားကမွေးလာတဲ့သားသမီးဘယ်လောက်ချင်မထင်တော့တို့ဟာလားဟဲ့ဘိုက်ခဲရင်ပြီးတဲ့စိတ်မငုံဘူးငွေလာပြီးမှ အဲရက်ပိုင်းသေးတယ်ငင်းနေတော့မျက်ရည်ထွက်ဟင်နှစ်လသုံးလသာသမီဆိုရင်ထုံထုံလို့အောင်ငုံမယ်ဟင်အခါလဲကြော်လို့တီတီတာတာဖြစ်လာရင်ပေါ်ဆုံးမယ်ယူမတဒူရာကုန်တော့ကဒူခေါင်းကြီးမှာမတ်မိဆိုတာရှိပါတယ်ဟိုသူ့ယောက်ျားကတရုတ်ပါဟိုအဲ့ဒါလေးကမိုးဆန်းဆိုတာအကြီးလေးမွေးအဲ့ဒါလေးခါလဲကြောပြီးတီတီတာတာလေးရှိအဲ့ဒါဖြားတော့ဘာပြောတော့မိုးဆန်းသိရင်သူ့ဘာသိမယ် ဘေးကိုတင်ပါတဲ့သူသားသာသေကြည့်ဟင်ဆွဲတယ်နော်ဆွဲနော်ဒီလောက်ကြီးဆွဲထားတာငါမိသားစုနဲ့ခွဲရတော့မယ်ဆိုကာထွက်မှာနော်ခုံကာကာမှာနော်ကာပါဟုတ်ကလားအာပေါ်ပြီးပေါ်ပြီးနေနေနေနေဟိုဆုံးနေမှာပေါ်ပြီးကဲမကဘူးကဲဟင်ဟင်ဟင် ငါမိသားစုနဲ့ခွဲရတော့မယ်ဒါကလည်းမြင်တိုင်းကြားတိုင်းဟုတ်ကလားအာယုံခံစားတိုင်းဖြစ်ထားတဲ့ဟာပြီးကပါပါလားထူထူလားထူထူပါပါနိုင်နိုင်လားမြင့်မြင့်လားမြင့်ပါဗျာခုံးကြည့်တာခင်ဗျားတို့ခုလက်ရှိသိနေဟင်ဟင်ဒါဒုတိယစီးတစီးမဟုတ်တစီးတော့ခင်ဗျားတို့တိုးမှာတိုးမှာဗျာတိုးနိုင်မလားတိုးမှာဗျာတိုးနောက်ဆုံးစီးကတော့ခန္ဓာကိုယ်ရဲ့ဝေဒနာဝေဒနာကြော်နိုင်ဖို့ဟုတ်ဗျာတိုးမှာဗျာဟို ဝေအဲ့ဒီနောက်ဆုံးဖြစ်တဲ့ဝေဒနာကတို့မိသားကိုစီကောင်းကိုတမပါဗျာဟင်သူဒီကိုဒီထဲထဲရှိတဲ့ဓာတ်တွေတိုက်ကြမှာဟင်မိသားကိုစီကောင်းဟုတ်တယ်နော်တမပါဗျာအင်းလာကိုစီကောင်းအဲ့ဒီသူဒီကိုဒီတိုက်နေတဲ့အချိန်မှာဂျားလူမခံနိုင်ဘူးခံနိုင်ဘူးမခံနိုင်လို့ပြီးတော့ဒီကဟိုတို့စိတ်စည်းလုံးမှုအားမရှိဘူးမခုံနိုင်ဘူးဆိုရင်တတိလုံးပါနော်တမပါဗျာ ဝေဒနာမကြောနိုင်တတိလွတ်မယ်ပင်ကိုယ်စိတ်ကြောက်မယ်ဟုတ်နော်တမဗျာဟင်တမဗျာအဲပြောက်ထာနဲ့ခမည်းတော်ဘာတော့လူမှန်းသိတတ်တဲ့ချိန်ဒါချစ်ရကောင်းမှကြက်ရကောင်းမှဒါသိမှလူမှန်းသိတာလူလားမြောက်တာအဲ့ဒီခါမမြောက်တာငွေတိုင်းလူလားမမြောက်ဘူးမှန်ပါဗျာဟင်လူလိုသိမှလူလိုအဲဟိုလူလူခံစားတဲ့ခံစားလိုက်တဲ့အာယုဒါတော့ချစ်တဲ့နဲ့ဒါတော့မုန်းတဲ့နဲ့လို့သိမှလူလားမြောက်တာ ဒါကာလာသာကာလာသမီးကြမှာထင်တယ်ဟိဟုတ်နော်ကာလာသာကာလာသမီးကြမှာအဲဒီကစဒီဘက်ကို အစွဲဆုံးနေဒီကပတိလုတ်ဖေးဆိုတာနဲ့အစွဲဆုံးနေရှိရပြေးလာမှာအဲ့ဒီချိန်သက်ထွက်ရင်အဲ့ဒီနောက်ပါဒီအစွဲမှာမပါသေးဘူးဒုတိယအစွဲပေါ်မခင်ဗျားတို့လက်ထောက်ရတတ်ပုံပေါ်လို့ဒါဘယ်ဘသူလေးပဲဘာပဲဘယ်တော့ကဘာညာသွားမှအဲ့ဒါနဲ့သက်ထွက်သွားအဲဒုတိယလည်းပါလို့တတိယပေါ်လေး တတိယလည်းမထွက်သေးဘူးစတုထပေါ့နောက်ဆုံးဟိုမီယာနဲ့ပါသွားပေါ့ဟုတ်ဗျာအဲ့ဒါကိုစားလို့ဝင်းဒီပါတိကဖေးဆိုတာကစင်ကရဲနဲ့ထွက်ရမှာလေဆွဲရပါသွားမှာပေါ့ဗျာဆွဲရပါသွားမှာပေါ့ဟုတ်နော်အဲ့ဒါလေဒီဆရာတော်ဘုရားကြီးကဟိုထပင်ဘောကထဂိုင်ချနီးနဲ့ဥပမာပေးသွားတယ်ဝိနည်းပါတိကစိတ်စည်းလုံးမှုရှိတဲ့ပုဂ္ဂိုလ်ကြတော့တဲ့တို့ထဂိုင်ဟိုသတိကံကြီးကို ကျိုးနဲ့ဖြည်းဖြည်းဆွဲချပြီးမြေပေါ်ကျသလိုတဲ့ဟုတ်နော်ဟုတ်နော်ဟေးခုနကစိတ်စည်းလုံးမှုမရှိလို့စိတ်အမကောင်းလို့မခုံနိုင်တဲ့ပုံကူများကြအပေါ်ကနေပြီးခုတ်ချတော့ပြန်ဆိုဟိုတလုံးဒီတလုံးပြေးသလိုတဲ့ဗျာဟုတ်လားဘုဟင်အဲ့ဒီစီသုံးချက်ကြောမှတော်နိုင်မမလားဒီကုန်းလေးဟင်ဟိုတက်ကယ်ရီရပါခုမှကြိုးစားမလို့ရှိသေးဟင် တက်ကရိယာဘယ်ဟာတွေကိုကြော်နိုင်မှမလားဒီတက်ကရိဟင်ခင်ဗျားဟိုအဲတကကြီးတို့ကမြို့သားတွေဆိုတော့တိမပါဟိုတို့အရင်တုန်းကဒုထောက်ခုံရခိုင်ညီကောင်နှစ်ယောက်ရှိတယ်တမန်တို့ရေးတော့ကြော်မြရေးဟိုစိုးမြပေါ့တို့လိုဖိုင်ကြော်မြစိုးမြတို့ကဟိုရရည်ဆိုရင်ရကောက်တန်ထွက်ရတာဒါစာထုံးတာရပင်းဆိုရင်ရတန်ထွက်ရတာအဲ့တော့တို့ရခိုင်နဲ့ကြတော့ကြော်မရစိုးမရ အဲ့လိုထွက်ရတာဆိုတော့သူတို့လည်းကြော်မရသုံးမရလေးတွေဟဲ့တို့အဲ့ဒုထောက်ကမနာမကြီးတာလေကြော်မရသုံးမရကြားဘူးလားအောင်မကြည့်ပါဦးမြတ်ထိုးတော်တဲ့ကကြာမင်းမောင်တို့ကဘာလို့မကြရတာလို့ကွာဟင်ကျော်ကျော်မရသိုးမရတို့ဗမာလူဖိုင်တော့ကျော်မြသိုးမြဟင်အဲ့ဒါရခိုင်သားနဲ့ထွက်တော့ကျော်မရသိုးမရ သူတို့အတိုင်းတို့ကလိုက်တန်အောင်ပြောတော့ကြော်မရသူမရဖြစ်သွားတာပေါ့ဟုတ်တော့ဟင်ဒါတွေရောကြော်မရတွေလားကြော်ရကြော်ရတွေလားဟင်ဒီခုမှကြော်အမှားရှိသေးတယ်ကြော်နိုင်လို့ဘာနဲ့ဘာကြီးနဲ့ကြော်ဖာတော့ငင်းထုတ်ကဘယ်လောက်ရှိလို့တော့ငင်းဘယ်လောက်လေးကျင်ထားလို့တော့ဟင်ငင်းထုတ်ကဘယ်လောက်ရှိလို့တော့ဟင်စိတ်ခုနကစူစီအားကောင်းပါဒီဝေဒနာကြော်နိုင်ဖို့ဆိုတာမှန်ပါဗျာ သူကြားဘူးတာလေးပေါ့ရာသမတောင်တုန်းကကြားခဲ့မိုးကုတ်ကတက္ကမကြီးသူယဟန်ကအဲ့ဒီသမတောင်မှာရှိပါတယ်ကိုစောတိကကြည့်မိုးကုတ်မှာသူသူ့မေတော်ကြီးဒီလိုဒီလိုတဲ့ဆိုတော့ဟိုသတင်းရတော့သူသွားတာပေါ့သူ့မေတော်ကြီးကအဲ့ဒီချိန်ထိမသေးသေးဘူးအသေးကိုစောင့်ဟုတ်နော်အဲသူ့တမ်းမရောက်ခင်အထိ နမလီပါလီအော်တုံးမှန်ပါဗျာသားရောက်တာကိုနားနာကိုကပ်ပြောတော့ပတိလေးစံဆွဲစံဆွဲပြီးအဲ့ဒီပတိနဲ့စိတ်ကူဟာပေါ့သူဝီရနေမှာပေါ့မှန်ပါဗျာသူဝီအဲသူဝီပြီးအဲတော်လေးကြာရောငေါက်ကနေဆိုဒိုးထိုင်လို့ပဲထားထိုင်ဟင်ထားထိုင်ပြီးဒိုးပြောသလိုပဲမောင်ပစင်းဘာလေးကဘယ်လိုကွက်ဘာလေးကြတော့ဘယ်လိုလုပ်ပေးပါကွက်ဘယ်လူလေးကိုပဲနှဲကွက်ဘာကွက်ညာကွက်အဲ့ဒါပြောပြီးမှမောင်ပစင်းမောတယ်အဲတပည့်တော့နားအောင်မယ်သူပွားရော ကြော်ရတာတွေတော့ဒါလေစိတ်အားစိတ်အားစိတ်အားဒါကတခုနောက်တစ်ခုကတို့ပသိမ်လုံးကတွေ့ခဲ့ဘူးလားပသိမ်ကတို့သုံးငံတကာကြီးသူ့သမီးကတက်ကတူကဆင်းပြီးတော့မန္တလေးမှာတို့ဟာပေါ့ခွဲဘာကောင်းလို့တက်ကတူမှာခတိကခေါ်ပါလားအဲ့တော့ဖြစ်သူ့ယောက်ျားကလည်းရန်ကုန်တက်ကတူကတွေ့သွားတဲ့ဟာပေါ့ချစ်သူပေါ့သူကဘုံမှုဘုံမှုဖြစ်နေအဲ့ဒီမှာနေကြတယ်နေတော့သူ့ဘုံမှုကတော့ ဟိုလည်းပါဒီလည်းပါနေမှာပေါ့ဗျာမျက်နှာများတမပါဗျာဟင်ဟိုကအင်းဒီရှင်တိတ်ခါရှင်အဲ့ဒီမှာတင်ပြောမရတော့ညအိယာဝင်သူ့ကိုယ်သူထော်လုံးမျိုးနဲ့ပြစ်ဒီပေါ်ကိုတဲ့တဲ့ပြစ်တာအဲအဲအဲ့ဒီကတိကာကလေတမပါလင်ပြစ်ထားမဟုတ်ဘူးသူ့ကိုယ်သူသတ်ပြစ်တာသတ်ပြီးတော့အဖေခေါ်ပေးပါဆိုတာအဖေကပသိညမန္တလေးမလာမချင်းမသေးသေးဘူးစိတ်နိုင်နာပြောတာတမပါဒီရင်ညွတ်မယ်ဗျာ သေးသေးရပဲဗျအဖေပြေးလာရတဲ့ဟင်ပြေးလာတဲ့ဆိုတို့အဲ့ဒီချိန်တုန်းကတော့ဟွာလားသင်္မောတို့ယထာတို့ရှိတာလေတန်းနဲ့ပြေးလာရတာဘယ်နေတဲ့ရမမဟုတ်ဖ ೇನೆ နော်ပသိမ်ကနေရန်ကုန်တင်ကျရန်ကုန်ကနေမန္တလေးနှစ်ရက်လောက်ပြေးရမသေးသေးဘူးစိတ်နော်စိတ်နော်ကိုစစ်ကိုနိုင်နာပြောတာမှန်ပါဗျာသူဘယ်လောက်ထိ စိတ်ကိုစီးလုံးထားတယ်တော့ဒုမသိဘူးလေသူ့အတွင်းအတွင်းစိတ်ကိုဟုတ်နော်အဲ့ဒါအဖေစကိုင်းတောင်လျှောက်ပြီးတော့ဖျားဖူးလိုက်ပါအောင်သူ့ဖျားလည်းသူ့သမီးလိုလိုက်ပြီးစကိုင်းတောင်လျှောက်ဖူးရတယ်သူ့သမီးဒီမှမှန်းသိရဟုတ်သားသူဘယ်လိုလုပ်စိတ်ကောင်းပါလဲဟင်အဖေကစိတ်မကောင်းဘူးသမီးကစိတ်ကောင်းတော့ကွာဗျာ ဟိုထောင်လုံးမျိုးမှမနာကနားနေပြီဒီထောင်လုံးမျိုးမှနာကဘာမှဖြစ်သေးဘူးလူပြောမှရမှာထူမှာဟုတ်နော်ဟင်ဟင်ဟိုအဖေက6လုံးမျိုးမှမမဲနဲ့နားနေပြီဒီသမီးက6လုံးမျိုးမှလည်းမနာဘူးအဖေသွားအောင်ကြောက်တော့ရောက်ခါသခိုင်းတောင်လျှောက်ပြီးတော့ခိုးလိုက်ပါဦးဒါပြီးတို့မန်းလေးဆိုရင်တော့ဟိုရွှေဟိုဟာလာမဟာမြမုန်ဒီတို့ဘာတို့ပေါ့ဗျာခိုးလိုက်ပါဦးဒါဖူးပြီးမှအဖေသမီးကြော့ပါရဲ့ဆိုပြီးတော့ဒီလိုဟိုဟာပေါ့ပက်လက်ကနေကြော့ရင်းတဲ့အသက်ထွက် နော်စိတ်နိုင်တာပြောတာဟင်လေ့ကျင့်ထားမှနိုင်တာဒီတိုင်းဆိုမနိုင်ဘူးဟင်ဘယ်တော့မှများကိုယ်စိတ်ကိုပိုင်ဘူးလို့တော့ဟုတ်ဗျာမင်းဘာလို့မနဲ့လင့်ထမ်းတဲ့သူများစိတ်နဲ့နေရဟင်မျက်စိမိတ်ရှိသူများစိတ်နဲ့နေရတာကြက်မြင်ကြက်စိတ်၊သွားမြင်သွားစိတ်၊ပဲမြင်ပဲစိတ်ဟုတ်တယ်လေကိုယ်စိတ်ဘယ်နှခါရှိဘူးတော့သမင်းမြင်သမင်းစိတ်ကိုယ်စိတ်တဲ့ဒဇိမ့်မရှိဘူးဟွာလာစိတ်ငါချ ဟိုအငှားချပါတာဟုတ်နော်စိတ်လုံးဖက်ချစားနေကြတာဒီထင်တယ်ဟင်ဟင်သူများနဲ့လုံးဖက်ချစားနေတာမဟုတ်ဘူးလားကိုယ်စိတ်တစ်ခါမှရှိဘူးကိုယ်ဘက်ကနေခံစားတဲ့အဲခံစားမှုတို့တစ်ခါမှရှိဘူးသူများပဲအာယုံနောက်လိုက်ခံစားနေတာကြီးတယ်ဟုတ်နော်အေးခုနတို့ပြောတဲ့ဟိုဝက်ဥပမာပြရင်သဘောပေါက်လောက်ပါပြီဟင်ဝက်နောက်အာယုံရောက်လိုက်နေတဲ့ဒီအဲ့ဒီချင်းဝက်စိတ်လူကတော့ လူရုပ်စိတ်ကဝက်စိတ်အဲဒီကတည်းကသွားတာတန်တဲ့ဟာတွေလဲတဲမဲ့ဖြစ်ဖြစ်သက်ရှိဖြစ်ဖြစ်ဒီတိုင်းကြီးတဲ့ပဲသူဟာတို့စိတ်မရှိဘူးဟုတ်နော်ရှိလားနေတော့ကတည်းကသူများစိတ်နဲ့နေတဲ့ဟာတွေပေမှကိုယ်စိတ်နဲ့ကိုဘသူသိနေလို့တော့ဟင်ကိုယ်စိတ်နဲ့ကိုဟိုသိခြင်းရင်ခုဟာတွေကကိုယ်စိတ်နဲ့ကိုနေရမှာပေါ့ဟုတ်နော်ဟင်အဲဒီလိုနေလို့ ဟိုရိတ်တာသွားပါတရားအထုတ်ပါမဟုတ်ဘူးခင်ဗျားတို့အဲ့ဒါဟိုရိတ်တာဟာတရားချင်နေတာမဟုတ်ဘူးသင်္ကန်းသွားတယ်ဒီမှာခင်ဗျားတို့အာယုံ၅ပါးမှာခံစားတတ်အောင်ဟိုမှာသင်္ကန်းသွားတယ်ဟုတ်နော်အာယုံ၅ပါးခံစားဖို့သင်္ကန်းပေးတာတရားမဟုတ်ဘူးမှန်ပါဗျာဟုတ်ဒီအာယုံ၅ပါးထဲမှာတရားရှိနေတာပဲမှန်ပါဗျာဟင်ဆိုတာလောက်တာလဲသဘောပဲတရားပဲခေါင်းတာလောက်တာလဲသဘောပဲတရားပဲဟုတ်နော်ကြည့်နေတာပဲအဲဒီမှာတာဝတိပြည်သူပြည်သူပြည်သူပြည်သူအဲဒီတော့ကတော့ degree လို့ဆိုပါတယ် तारे बारा भी वारा बोले तो चुका ले सेगरी भी वारे तो मजे हो दो निबुके का मामू पे ने तुरु सारे टाइम भी वामा पो सेगरी सा सेदा सेदा ना रिया ने तुम खुने ने दाद में रिया फिर भी हम तुरु दिलो फिर या अंगा उबो सों द्वा दला महो रिदा द्वा दला महो को लोग को मत था को लोग को मत था သမင်းချက်တဲ့ကလမကလည်း ဆန်ကိုဆန်ရွေးရွေးပြန်ပြီဆန်ဆေးဆေးပြန်ပြီအိုတဲတဲပြန်ပြီကိုလုတ်တာကိုမှတ်တာကိုလုတ်တာကိုမှတ်နေကိုစိတ်ကိုမပိုင်နိုင်ဘူးလားပိုင်ပါတယ်ဗျာဟာပြီဟိုငရုတ်တီထောင်းတဲ့ကလမကလည်းဟိုတို့ထောင်းထောင်းများပြီမှတ်ကြည့်ပါစိတ်ကလေးခိုင်းတာကိုလိုက်လို့နေရတာမြင်ပါလိမ့်မယ်မှန်ပါဗျာဟင်မှန်ပါဗျာဟင်စိတ်ကလေးခိုင်းတာကိုလိုက်လို့နေရပုတ်ကလားမှန်ပါဗျာဒါမှမဟုတ်ပြောရင်တော့ဝါရာပေါင်းလက်ဦးစီးမောင်းတာနွားလိုက်ပြီးတော့လိုရတာရှိတယ် ဟဲ့နွားလည်းရုံးပေးရတာမရှိဘူးလားရှိပါတယ်ခင်ဗျာနွားဆာလို့လဲဦးစီးကမျက်ချာပေးရတာလဲရှိသေးတယ်ရှိပါတယ်ခင်ဗျာဟုတ်ပါတယ်ခင်ဗျာရှိသလားရှိပါတယ်ခင်ဗျာဒီမှာလဲစိတ်ဖောက်ပြန်လို့ရုပ်ကလိုက်လုပ်ပေးရတာရှိတယ်လို့ရုပ်ဖောက်ပြန်လို့စိတ်ကပြန်ပြင်ပေးရတာလဲရှိသေးတယ်တမပါခင်ဗျာအပြန်လန်ပေးတမပါခင်ဗျာစိတ်ကြီးတော့ဥဆောင်တာမဟုတ်ဘူးတမပါခင်ဗျာဟုတ်နော်တမပါခင်ဗျာဟင်တို့ပြောနေကြဟိုနောက်ဖေးသွားရင်လည်းရှိဘသူကဥဆောင်တော့ဘူးရုပ်ကဥဆောင်ရတာတို့ပြောလို့နေမှာပါဗျာဟုတ်ဟင် ပထမဘိုက်ကရင်စနာတာအဲ့ခိုင်မှာဟာပြန်ငါကောင်းကြီးနားနေနားနေကွာတိရတာစိတ်ကဟင်ဒီအဲ့ဒီခါကျစိတ်ကဆောင်းသွားပြီအဲဖျားကန်းနာဖျားကန်းပါချခိုင်းလို့လားလာလာလာလာလာလာလာဟိုဟိုဟိုပို့သွားစို့စို့သူကကြီးခေါ်တော့ဟုတ်ကလားမှန်ပါဗျာဟိုကြမှာဟိုတို့တော်နေပြောရင်တော့လုံလုံပဲလား သူကကြီးရသေးတာသူ့ကောင်ကြီးကိုလုံလို့တဲ့နေရာတဲပေးရမှာကိုဗျာကြည့်အာလုံလုံပြီးထိုင်ထိုင်ထိုင်ထိုင်တို့ထိုင်ရရှာအာဖင်လန်ဖင်လန်ဆိုလာဟာဗျာအေချလိုက်တော့ဟေးလို့ပါဟုတ်တယ်လေဟုတ်တယ်လေစိုက်တဲ့ကိုတဲ့အလုံးလုံးကိုအဲ့ဒီတိုင်းတတိကြီးအဲ့ဒါချက်ချင်းသိတယ်ကျောင်းမှာဒီမှာအဲ့ဒါမှခရတာတခြားမှရတာမဟုတ်ဘူးကိုလို့ထောက်ကိုမှခရတာ ဟင်ဟိုမဖွင့်မရတာကြတော့ဆရာကိုတင်ပြဖို့ကောင်းဘူးဒါတုံမှားရတာကိုသာသာတော့တာကိုမှားရတာအဲ့ဒီမှာမှတ်တော့စိတ်နဲ့ကိုယ်နဲ့လှုပ်လှုပ်ဖို့သွားမြင်သူသူတို့ဘောဆိုတာပေါ့တနေ့ကျန်ဘယ်နှခွဲစားတော့တနေ့ကိုဖြမ်းမြန်တော့ဖြမ်းမြန်တော့ဘယ်နှမျိုးစားတော့ဘယ်နှမျိုးစားတော့သပွဲပေါ်ဘယ်နှမျိုးတင်တော့ဟုတ်ပါတယ်တခွဲထဲတော့သူတို့မစားပါဘူးဒီဆန်းစားပြူစားမယ့်ဟာတွေဟုတ်ပါဘူးအဲ့ဒီမှာဟောငါးခွဲနဲ့စားတယ်ထား အဲ့ဒီမှာစိတ်ကကြည့်ပြီးတော့သူကြိုက်တာမှနိုင်ခိုင်းတာငါးခွဲလုံးတစ်ချက်တည်းမနိုင်မမပါဗျာဟုတ်သလားမမလည်းဗျာတော့အကြိုက်ဆုံးကြခဏခဏခိုင်းနေဗျာမကြိုက်တာကြတစ်ခါဗျာဒါလေးဒီလိုဟုတ်သလားဟုတ်မဟုတ်တတိနဲ့ကြည့်ပါတော့လားခမတို့စားတာကျုပ်စားတာမှမဟုတ်ဘဲနဲ့ဟုတ်လားဖွာမမလည်းဗျာတတိကြီးအဲ့ဒါစားတာကမ္မထမ်းပဲကမ္မထမ်းဆိုတာပါဠိဗမာလိုတော့အမှုစစ်တဲ့နေရာပြောတာစားမှုဖြစ်ရင်အဲ့ဒါစားမှုကြီးပေါ်နေတာ အဲ့ဒါစိတ်ထားကမ္မထာမှန်ကြီးကျယ်လို့မနေနဲ့ဟုတ်လားကမ္မထာဆိုလို့ကြောင်းထင်မနေနဲ့စားတော့စားမှုမြင်တော့မြင်မှုကြားတော့ကြားမှုဒီမှာနော်မှန်ပါဗျာဟင်တခါဟိုကလည်းဟိုကိလေသာဘက်ကပြောတော့ကြိုက်တော့ကြိုက်မှုမုန်းတော့မုန်းမှုရှင်းမှာပဲနော်မှန်ပါဗျာအဲအဲ့ဒါကိုအဲ့ဒီမှုဖြစ်တဲ့နေရာမျက်စိကဖြစ်မျက်စိကနေပြီးတော့သိတာကာမဆိုတာအမှုဌာနဆိုတာပြုလုပ်တဲ့နေရာဟုတ်ညမျက်စိဒီကမ္မထံအဲ့ဒီနေရာတတိအထိုင်ချတာကိုကမ္မထံထိုင်နာ တတိထိုင်ချတာပြောတာမှန်ခင်ထိုင်တာပြောတာမဟုတ်ဘူးမှန်ပါဗျာဟင်အဲဟိုသမီးလိုချင်တဲ့နေရာနာတိကွာလိုချင်နာတိကွာကိုတတိထိုင်ချထားတာအဲ့ဒါတရားထိုင်တာဟုတ်နော်မှန်ပါဗျာမှန်ပြီနော်ထိုင်နေသွားအဲ့ဒါပြောတာပြင်းများနဲ့တင်မပြောတာမဟုတ်ဘူးတတိထိုင်တာပြောတာတတိနောက်ကပါတဲ့အသည့်ဟာကိုယ်ပိုင်သည့်တတိမပါပဲအသည့်ဒီပညာသည့်တတိနောက်ကပါတဲ့အသည့်ဒီပညာသည့်တို့နာသီဝါကပြောရင် အရင်တော့ကဘာမှမမသိပဲနဲ့မှတ်ကြည့်ပါလားဟဲ့ဝင်မန်းထုံမန်းလောက်တော့ပြီးတယ်မှန်ပါဗျာအရင်တော့ကသိမှပြီးတယ်ဆက်မဟာဒီမန်းနွေမန်းလောက်တော့ပြီးပါဟင်သိတာပဲဆက်မဟာအေးဒါကအတုံးလိုက်ခဲလိုက်မဟုတ်လှုပ်လှုပ်လှုပ်လှုပ်ငွေဒါလည်းအတုံးလိုက်ခဲလိုက်မဟုတ်လှုပ်လှုပ်လှုပ်လှုပ်ဟုတ်နော်မှန်ပါအဲ့ဒါကိုပိုင်ပြီးခွေအဲ့ဒါပညာပဲမှန်ပါဟင်အဲ့တော့ဟိုဝင်တော့အေးသည်ထွက်တော့နွေးသည် အဲတူလူလားဗျာတူအောင်ဗျာတူနော်ဓမ္မဗျာအဲ့ဒီကွဲကွဲပြားပြားသိတာပညာလေပညာအပကကွဲကွဲပြားပြားညာကသိတာဓမ္မဗျာဟင်ပညာတော့ကြီးကြီးကျယ်ကျယ်လို့ဟုတ်နော်ဓမ္မဗျာကွဲကွဲပြားပြားသိတာပြောတာဟုတ်နော်ဓမ္မဗျာဒီအဲ့ဒီလှုပ်လှုပ်လှုပ်လှုပ်သွားပါဟိုတို့ဗမာလူပြောတာစာလူပြောတော့ဖြစ်ပြနေတာအဲ့ဒါဓမ္မဗျာဓမ္မဗျာအဲ့ဒါကိုတမာရင်းစိတ်ဒီလိုဖြစ်တဲ့ညာပညာညာမဟုတ်သေးဘူး ဟိုယုတ်တခြားနံတခြားထိတာလေးဘယ်လိုတိတာလေးဘယ်လိုဟိုတိတာလေးကဘယ်လိုခိုင်းနေတာထိတာလေးကဘယ်လိုလိုက်ထိနေရတာအဲ့ဒီကဟိုဘက်ကျမှပညာအဲ့ဒီပညာဉာဏ်ပေါ်ဖို့ရအတွက်ဒီတမာတိဉာဏ်ကရှိရနေပြီးတော့အလောက်ရှာပေးရတာမှန်ပါဟင်ပညာဉာဏ်ကသူ့နောက်ကနောက်မကတ်သိရတာဒီတမာတိဉာဏ်အကောင်းမှပညာကပွင့်နိုင်တာဟုတ်ဗျာမှန်ပါဟုတ်ဗျာအဲ့ဒီဒီလေးတစ်လုံးနဲ့လောက်အမှဘာမှဉာဏ်ဉာဏ်နဲ့မတင်နဲ့ဘယ်လိုကြီးအားထုတ်လိုက်လို့ ဘယ်လောက်ကြီးငရာရေးချမရဟုတ်ပြဟေးတတိတလုံးမပါတာလေဟိုကဟိုဘယ်လောက်ရအောင်လုပ်လိုက်မကွဘယ်လိုရအောင်လုပ်လိုက်မကွဆိုတာအဝိဇ္ဇာစိတ်လေလောဘစိတ်လေရနိုင်မှုဝိဇ္ဇာလဝိဇ္ဇာစိတ်နဲ့တော့ပါရတာတတိတလုံးပဲဟုတ်လားဂျိုရန်လျှောက်ရတယ်လို့တတိတလုံးနဲ့လျှောက်ရတာဘာမှမပါဘူးပါဘူးမခံရင်းသိနေလို့ပိုးဆိုးသေးတောက်အောင်လုပ်မယ်ပိုးဆိုးသေးစိတ်မပါလဲပါလို့ပိုးဆိုးသေး ပုတ်ဗျာမှန်ပါဗျာပို့ဆိုသေးပုတ်ဗျာအဲပြန်လို့စိတ်တွေနဲ့လို့ပို့ဆိုသေးဟင်ငါရမှရပါမလားပို့ဝေးပုတ်ဗျာပုတ်ဗျာပို့ဝေးဗျာအဲ့ဒါကိုဟာလာနိဝရဏလို့ပါလို့ခေါ်တာကာမိသနာဆိုတရားလူချင်းစိတ်ပြောတာမှန်ပါဗျာဟိုတဏှာကသိတယ်သူ့သူ့ကောင်ပဲရောရှိတယ်ဆိုတာဟိုမိမလူချင်းတို့ကမိမနဲ့ညားတာအဲတရားကြတော့တရားလူချင်းစိတ်တော့တွားပြန်တာ ။ဟာဒီကောင်ကြီးတရားပဲလှည့်သွားပြန်ပြီတော့အဲ့ဒီပဲအလိုခိုင်းမြန်တာပဲ။အဲ့ဒါလည်းအတားအဆီးငဝရဏတွေထည့်ရ။အမှန်။လူချင်းစိတ်ဟုတ်နော်။အဲမခံချင်းစိတ်နဲ့လုပ်တဲ့အပြာပါတာလေ။အဘူး။အဲ့ဒါအတားအဆီးငဝရဏတွေထည့်ရ။တတိကူသူကကန့်လန့်ကားတဲ့ဟာ။ဟုတ်နော်။တတိတလုံးတင်းနဲ့သွားမှာဘာမှပါရဘူး။ဟုတ်ဗျာ။အမှန်။ဟင်အဲဒီဘာတော့တရားဝင်ကနီးဆိုကိုကိုကိုတေးကြောင်းကြံဝင်။ဝင်လာကွာ။ ဟင်အဲကိုကိုကိုဒီကြောင့်မကြရင်အဲဘသူကဘာမလုပ်ရသေးအဲတတိလေးနဲ့ထိုင်မှကိုနေကမလုပ်ရတာတွေသွားပြီးတို့တို့ရွာကဘသူတော့ဟိုနာမည်မိသွားပြီကွအဲ့ဒါဩကာဒဩကာဒတဲ့အဲ့ခါကျမှနေဟာမေးဟေးဘာဝေးဘာလေးကြံလေးလုတ်လိုက်ပါဦးဟဲ့တော်နေဩကာဒဩကာဒဟဲ့ခါမီဘယ်နာငါထားတာမသိရသေးဘူးဟုတ်ကလားဗျဟေး နေ့ကပြနေတော့ငါဘာမှမသိတာကဟော တတိလေးထားမှာအဲ့ဒါတွေကပိုးတောင်ပေါ်သေးကြဟုတ်ဗျာအဲ့တော့ငါသေးတာတွေထားခဲ့ရမှာပဲဆိုပေချောင်းကြံပြရတယ်တမားရဟုတ်နော်ပေချောင်းမကြံရင်ခင်ဗျားတို့အဲ့ဒါတွေကိုမှာပဲဟင်ပေချောင်းကြံပြီးမှဝင်ရတယ်ဗျတမားရဟင်ကြံဘူးလားပေချောင်းပေချောင်းကြံကြတမားရဟင်ပြီးတော့တို့ရိတ်သားတို့ငါပြောတယ်စီကံပေးထားတယ်ကျုပ်စီလာရင်ဇုံတွဲလာပါတယောက်ထက်မလာပါ နော်များသောအားဖြင့်ယုတ်ကြီးရတာရိတ်တာတဲ့လာတာစိတ်ကအိမ်ပြန်နေတာဒုံပဲဖြစ်ခဲတယ်မှန်ပါဗျာဟင်ဟုတ်လားဟုတ်ပါဗျာယုတ်ကြီးရတော့ဒီမှာဘယ်နှကြိမ်ထိုင်ရမယ်ဆိုထိုင်ကြောက်ယုတ်ကြီးလိုပဲဟိုစိတ်ကတော့ဘယ်ကဘာမလို့ရသေးဘူးဒီကပြန်ပဲ့နေညနေနဲ့အိမ်ပြန်စီမန်းနေဟင်ဟင်ဒုံခွဲထိုင်ဘူးလားအဲတော့ရိတ်တာတော့တယောက်ထဲသွားတောက်ဆုံးသွဲသွားမှန်ပါဗျာပုတ်ကလားဟင်ဟင်စိတ်ပါမှရတာ ကိုနဲ့စိတ်နဲ့ပေါက်ခိုင်းရသူတို့သူတို့ဟိုနှစ်ယောက်လုံးဖြစ်တဲ့အမှုနှစ်ယောက်လုံးသိရမှာပေါ့မှန်ပါဗျာဟင်ဖြစ်တာသူတို့နှစ်ယောက်ပေါင်းပြီးတော့မကောင်းတာတဲ့သူတို့နှစ်ယောက်ပေါင်းတယ်ဟုတ်ပါဗျာကောင်းတာတော့ကသူတို့နှစ်ယောက်ပေါင်းတာဆိုအဲ့တော့မကောင်းတာတို့တို့ကမကောင်းမှုကောင်းတာလို့တော့ကောင်းမှုအဲ့ဒါသိနေရတာဟုတ်နော်မှန်ပါဗျာအဲ့ဒါသိနေရတာတတိကတရားသူကြီးပဲသူတို့ကတရားလိုတရားခံပဲဝင်တာထွက်တာကဟွာပဲကွသက်တိခံဟင်ဟင်ဘေးကသက်တိအဲ့ဒါနဲ့သိနေရတာ အဲ့လိုကိုဆင်ထိုင်မှရတာဗျတတိနဲ့ကိုစိတ်စည်းလုံးမှုအဲ့ဒါဘာလုံးလုံးကိုရွာတွေကလုတ်တဲ့အလုပ်တွေကိုအဲ့လိုတတိနဲ့မှတ်ယူရတာနှုတ်မျက်စိနှလုံးပွင့်ခြင်းကနေပြီးတော့မိတ်ချင်းတိမကောင်းဘူးဟောတာရုပ်တဲ့ခမားတို့ပြောတာတရားမှမရှိဘူးရုပ်ထားလဲရုပ်တဲ့အကြောင်းကိုမြင်အောင်ကြည်စမ်းရုပ်နေတဲ့အချိန်မှာဖြစ်နေခံစားရတဲ့စိတ်ရုပ်နေတဲ့အချိန်မှာဟိုခံခံစားနေရတဲ့ရုပ်မြင်အောင်ကြည့် ဟင်ဒီလိုပဲဟိုမြတ်စိတ်ကလေးနဲ့လုံနေတဲ့အချိန်ကောင်းတဲ့အချိန်နော်အဲ့ဒီချိန်မှာလဲကောင်းစိတ်ပေါ်နေတဲ့အချိန်မှာခံစားရတဲ့ဝေဒနာဟုတ်ဗျာဟိုကိုယ်မှာဖြစ်နေတဲ့ဝေဒနာစိတ်မှာဖြစ်နေတဲ့ဝေဒနာမတူဘူးဒီရုပ်စိတ်လုံချိန်နဲ့ငါစိတ်လုံချိန်တူနိုင်မှုတို့ပြောနေရတယ်ဆိုရင်ဟိုမြတ်စိတ်လုံချိန်ဆိုရင်လာရအောင်သွားတော့ခံစားရတယ်ရုပ်စိတ်လုံနေတဲ့ချိန်မှာနေရအောင်သွားခံစားရတော့ဖြစ်တယ်နေအောင်ကြည့်အဲ့တော့ရုပ်တဲ့အချိန်ကိုမမှားရင် အဲ့ဒီနေရာကရုပ်ဆွဲကြီးဆွဲသွားမှာပေါ့ဟင်ရုပ်ဆွဲဆွဲတော့ဟိုရုပ်ညံ့တဲ့နေရာလဲရအောင်မှာပေါ့ဟုတ်ကလားဗျဟင်ဟင်အဲမြတ်ချိန်မှုဒါမြတ်ထာလောက်တာပဲဆိုတော့စရင်မစီအင်းမစင်းနဲ့လုတ်ပြရင်လေအဲ့ဒီကမြတ်ဆွဲကြီးဆွဲသွားမှာပေါ့အဲ့တော့မြတ်လေကြီးလေအောင်မှာပေါ့အဲ့တော့ရုပ်လေလေလေမြတ်လေလေလေအချက်လေနဲ့အောက်လေပဲကွာတယ်လေရမှာတော့လေရမှာ ပုံတော့ဘူးမင်းအထက်လဲနဲ့အောက်လဲရှိတာပုံရလဲတော့လဲရမှာရှိတယ်အဲတော့ရုပ်ထာလို့လဲရုပ်တဲ့အကြောင်းကိုမြင်အောင်အဲ့ဒီမှာမှတ်တာမင်းတို့ဘယ်လိုလုပ်ကြတာခုနကကိုယ်နဲ့စိတ်နဲ့လေမင်းဘယ်လိုလုပ်တာမြင်အောင်ကြည့်ညထာလို့လဲဒီတိုင်းပဲမြင်အောင်ကြည့်ဒါဖရာကပါဝတိပြည်သူပြည်သားတွေထိုင်းတဲ့သမထမှာဟင်အိမ်အောင်သားမွေးတွေနဲ့ပါလူလူကိုလူပါပဲ လဲထုံတဲ့ကလားကလည်းအဲသူလဲထုံတာဒီပြင်ကမ္မထဟုတ်နော်ရေထမ်းတဲ့ကလားကလည်းအဲ့ဒီရေထမ်းမှာဒီပြင်ကမ္မထကမ္မထပြီးသားမရှိဘူးအဲ့ဒီအဲ့ဒီနီးနဲ့တောတာပန်ဖြစ်တာဟိုတပန်းကတော့ဟာပေါ့လေတို့လူကသူတို့ခေါ်တော့တရဏဂုံတီးတယ်ပေါ့ဟိုတရဏဂုံတီးတယ်ဆိုတော့သူသူတို့အောက်ညာနေထိလောက်နိုင်တဲ့ဟာပေါ့တပန်းကတော့တို့ဘာသာကြားလို့ဆိုတယ်ကွတို့ခေကတော့ဟိန္ဒူဘာသာကြားနေမှာပေါ့လေ ဘာသာကြောင့်ဖြစ်ကိုအဲ့ဒါဖြစ်တာအဲ့ဒီမှာဘာဝတိထုံးတာမနေ့မှာဖွမ်းညနေမှာဖီမီပန်းနဲ့ရေချမ်းအဲ့ဒါဘာဝတိထုံးဟင်စားဘူးလားတော့ပါတော့ပါဗျာပုတ်လားမှန်ပါဗျာဒါသာဝတိလောက်တာမနေ့ကြတော့အာယုံတစ်ချိန်ဒါကိုယ်တော့ပို့ဟင်ဘာပို့ကိုကြတော့အနုမောဒနာလောက်ဟောပြန်ဟုတ်နော်ဟိုနေဆုံးကြတော့ကိုယ်တိုင်ဘုရားကိုယ်တိုင်ဆင်းဆုံးခါတယ်အဲမနေ့ကတော့သူကအာယုံတော့ပို့ပါ တွားချက်တုံးကားတဲ့ကအမှန်နဲ့ချက်ဟုတ်နော်တွားဖို့တော့လည်းအမှန်မလို့ဘူးဟုတ်ကလားကိုလုတ်တဲ့နေရာထင်ရှားဆုံးနေရာလားတွားနေတဲ့ချင်းဘဝထင်ရှားမှာပေါ့ဟင်လုံနေတဲ့နေရာလက်ထင်ရှားမှာပေါ့ထင်ရှားတဲ့နေရာကပ်ပြီးမှတ်မှာပဲအမှုဘယ်ကစစ်စစ်အကုန်ပေါ်တာပဲဒီဆန်သားကဘဝရှိဖြစ်ဖြစ်အတူတူပဲဟင်ဟိုချီပမိုးမိလောက်လားခေါင်းထိတက်ပြီးဘူးတယ်ဟုတ်ဗျာချီပမိုးတွေမပြီးဘူးဟုတ်ဗျာအဲဘယ်ကမှမတူတူပဲခါ ဖြစ်ဖြစ်ဟုတ်အဲဒါသွားတာပဲနုမောရဏတရားနာရင်လေအဲအမှန်နဲ့နာတာပဲဟုတ်ကလားဗျပြန်လာတော့လေအမှန်နဲ့ပဲနေတဲ့ကိုလို့တာဒီအမှန်နဲ့ပဲလုံးချင်တာလို့အမှန်နဲ့ဟုတ်ကလားကိုစိတ်ကိုကိုပိုင်အောင်စီးယုံထားတာချင်းနဲ့ကိုစိတ်ကိုကိုဘက်ကခိုင်းစားနေတာသူများခိုင်းစားမခံဘူးတို့ကသူများခိုင်းစားခံတာသူတို့ကမဟုတ်ဘူးသူတို့စိတ်သူတို့ခိုင်းစားတာဟုတ်ဗျာပြီးပြီးတော့သူတို့ကဘယ်ကဟို စင်မဲ့အာယုံရရသက်ရှိအာယုံရရရကျင်တဲ့အာယုံရသူတို့ကအမွေဖြစ်နေအတိတ်ကပုပ္ပိသကတပုံညတာဆက်ကြောက်ရလာတဲ့အကျိုးကိုအမွေဖြစ်တဲ့ခံစားတို့ကအဲဝက်ကြီးဟေးကြက်ကြီးဟေးနဲ့သူ့ဘက်ကနေဒေးပြီးစားတာထင်နော်တစ်ဖက်ကအာယုံလိုက်တာဟုတ်လားဝက်ဟဲ့ကြက်ဟဲ့သူ့ဘက်ကဒေးရင်အဲ့ဒါဘယ်လိုရရန်ရှိလားပေးရန်ရှိလားဟုတ်ကလားအဲဝက်ဟေးဆိုခုနဝက်ဆွဲကြီးနဲ့လေဒေးထားဆွဲထားတာအဲ့ဒါဆိုင်ရင်မဟုတ်ဘူးလား မှန်ပါပါဗျာဟင်ဟုတ်နော်ဟင်အဲသူ့ဘက်ကတီးသူ့ဘက်ကဆွဲထားတာတီးကြည့်တဲ့အကုန်လုံးအဲ့တော့ခမည်းတော်ခုစားနေတာကပွေးရန်ရှိတွေနဲ့စားနေတာခုနအမှန်နဲ့စားတဲ့ပုဂ္ဂိုလ်ကရရန်ရှိနဲ့စားတာလူဖြစ်လို့လူစားစားတာဟုတ်နော်မှန်ပါဗျာဘလောက်กว่าတော့ခိกว่าပါဗျာတာဝတိနဲ့ဇီဂုံဘလောက်กว่าတော့กว่าပါဗျာညမ်းညမ်းမဟုတ်မိုင်အားဖြင့်ကြည့်လေတော့ညမ်းမှာဟင်တာဝတိနဲ့ဇီဂုံဘလောက်กว่าတော့กว่าပါဗျာဟုတ်နော်အဲ့လောက် ဒါဝတိပြည်သူပြည်သားတွေကလှုပ်တာညနေကြတော့တီမီပန်းရေချမ်းမိုးခုံသူတို့စီကမိုးခုံရေရှာရအဲတော့ဟိုတောက်ရင်နဲ့တန်းတောက်ရီပေါ့ကွချိုးသုံးရင်နဲ့တန်းသုံးရီကွချိုးရင်နဲ့တန်းချိုးရီကွတချို့ကလည်းထန်းလေးတွေနဲ့မှတ်မလို့တချို့ကလည်းအရွက်ကလေးတွေနဲ့မှတ်မလို့ွားကြရတယ်တဲ့တော့ဖရာတောက်တော်ကြီးတုံးတော်ကြီးဟောကလာချိုးကြီးအဲ့ဒါကပ်ဖို့ လူဘုတ်ရဟန္တာတွေသူစီမှာနေတာတွေလေအဲ့ဓာတွေတော့သွားရတာဗျရေချမ်းကလေစီမီဖျားကျင်ရဲ့ရောင်ကြီးတော်ကလာလို့အေးနေလို့ထင်းထင်းလေးလေးမမြင်နိုင်ဘူးမမြင်နိုင်ဘူးမှန်ပါဗျာနေကင်းလို့မြင်နိုင်မှာဗလားလာရပါဘူးမြင်နိုင်ဘူးအဲ့တော့ဖျားကျင်ကိုဖူးကျင်လို့ခြေခိကတော့ကညင်သားတို့ဘာတို့နေမှာပေါ့ဗျာ ဟိုစီရှိပြီးမီးတောက်တဲ့ဟာတွေအဲ့ဒါကိုဟိုဘက်တောက်ဒီဘက်တောက်ကတောင်းလာနေထုံးရတယ်ဖျားရှိတဲ့တဲ့ကထုံးတော့မျက်စိလှူးမှာပေါ့ဟုတ်ဗျာမှန်ပါဗျာဖျားရှိတဲ့တဲ့ကအော်နင်းလို့ရှိတဲ့တဲ့ထုံးကြွာလာတော့ဟာကြီးလည်းတော့ဟုတ်လားဒီတက်ကြီးထင်ရှားခဲ့သူဖျားကိုအာယုံပြုရင်တက်ကြီးထင်ရှားတော့ကတော့ရပါတယ်စက်ကူချက်နဲ့မပြီးနဲ့တစ်သားယုံနဲ့မပြီးနဲ့တက်တော်ထင်ရှားခဲ့သူ ဓမ္မဗျာစေတနာထားရမယ်အဲဟိုဘက်တော့ဒီဘက်တော့ကလည်းမြင်းအောင်ဟိုဖရာရုပ်တော်ကိုကြည်ကျင်လို့ဒီလိုဆိုရင်ကိုဖိုးကျင်လို့ထွန်းတာကွဒီမိကဖရာဖို့ထွန်းတာလားတို့ဖို့ထွန်းတာလားတို့ဖို့ထွန်းတာရှင်းမောင်များဖရာမိဘူးတော်ပြီးကြောပေးပြီးပြောကျင်တာရှောက်ပြောဟိုမှာတော့ဖရာကဖယောင်းတိုင်းကြီးတိုင်းနဲ့အာဒီလာနိုးလာတို့လေဟုတ်ကဲ့ငါတို့အားနဲ့ဟိုထွန်းတာကလည်းငါတို့အားနဲ့ဟာက ဘာဝနာမိသီတလုံးနဲ့ကတော့ထားခဲ့ပြီးဟိုဟာတွေလာနိုးလာနိုးနဲ့ဟင်ဟင်လာနိုးလာနိုးနဲ့ပုတ်တင်နဲ့ဟင်ဖယားဘိုးတို့လှူတယ်ထင်းနေတာအဲ့ဒါဟုတ်နော်ကိုဖူးကျင်လို့ထုတ်ပြမော်ကြီးနေဟင်ကိုဘိုးတဲတဲကမထုံးအောင်ဘေးကနေထုံးရထုတ်ပြဘေးကနေထုံးရတယ်ပလင်းရောင်မြင်တော့ပြီးတော့ပန်းကဖယားကျင်နဲ့တို့ ကွာနဲ့က9000ကွာရတယ်ပိဘကဟင်9000ကွာရတယ်ပြီးတော့ဟိုမနေအပ်တဲ့အရာနေအားတဲ့အရာရှိတာပေါ့ဗျာအကုန်လုံးခြုံပြောရင်ဟိုနိုင်ရလက်စီနေတော့ဟိုလေးအောက်ကနေရတယ်လေးထက်ကမနေရဘူးတော့ကိုယ့်နတ်နေဖရားစီကိုရောက်မှာသို့လို့မှန်ပါဗျာကာတော်ဝါလေမှန်ပါဗျာဟင်ကိုယ့်နတ်နေရောက်မှာသို့လို့ဟုတ်ဗျာလေးအောက်ကနေရတယ်အဲ့ဒီတော့ပရိသတ်ကြီးများတာလေရလေးတိုက်ခင်ကတိုက်မှာပေါ့ဟင် အောက်တွေထက်တွေရွေးလို့ရအောင်မလားမရပါဘူးအဲ့တော့ဟိုကပရိသတ်စီကအနတ်လာရင်ပန်းကခံထားတော့ဘုရားစီကိုကိုယ်အနတ်မရောက်အောင်လို့တော့ဘုရားဘုလားတို့ဘုလားဘုရားဘုရားကပန်းပန်လို့လားမဟုတ်ပါဘူးခင်ဗျာတို့ကယုံနေဘုရားကဟိုနော်ဖျောင်းနိုင်တဲ့ဒုလိုစာကြည့်တာလည်းမဟုတ်ဘုရားကဒုလိုပန်းပန်တာလည်းမဟုတ်ပါဗျာကြည့်ပါဗျာဒီကုန်းကြမှာတမျိုး ဒီကုန်းထုံးဆောင်ကဖျားပန်းပန်းခိုင်းတယ်သူကဘယ်လိုဟာနေလဲလာတွေ့နေလို့အာဒီဒီကုန်းပြောတာတော်တော်ခက်တာမလာကောင်းတဗျာဘောတာဟင်ကြည့်ဖျားပန်းပန်းခိုင်းဖျားဘာလို့မပါလိမ့်ဘူးဒီဟာတွေတော့တို့ကိုဗျာတမပါဗျာဟေးတို့မတိတော့အာယုံမပြူတတ်တာတမပါဗျာဟင်တမပါဗျာဟင် အိမ်ကြတော့လည်းအိမ်မို့ပေါ့ကိုယ်အိမ်ကဟိုအိမ်ရှိကမှဟိုလိုကလေးညစ်ကြီးလေးရှိမှဘာညစ်ကြီးညာညစ်ကြီးနဲ့အဲဒါကြောင့်ဟိုဖျားရှင်စီရောက်မှဆိုလို့ခုသူတို့အိမ်သွားကြည့်တော့ဝေဝေစာစာပြဗလာစတိတ်ပန်းတော်တော်မှွေးမှာနော်ဝေဝေစာစာပြဟုတ်ဟုတ်တင်တယ်ဟင်ဟော တော်နေကိုကိုတော့ကြတော့မေးလိုက်မကိုကြောင်းတို့ကြောင်းလည်းသွားကြည့်ဦးဘလားစတိတ်ပါတော့မဟုတ်တော့သူတို့လာလူသွားတာဟေးရွှေဘုံကလာလူသွားတာမွေးတဲ့ပန်းတွေကိုထားဟေးတမဗျာဟေးတို့အိမ်ကဟိုမှာကြတော့ဘုရားကြောင်းတော့ကွာအိမ်ကြတော့ဘုရားကြောင်းတော့မဟုတ်လားတို့အိမ်ကအညစ်အကြေးတွေဟိုမိသားစုအညစ်အကြေးတွေဟိုရောက်ပါဆိုလို့မှန်ပါဗျာဟုတ်နော်ပန်းကအဲ့ဒါတွေ့ထားရတာဒီမိကလည်းကိုပူဇော်ခြင်းလို့ တော်နေဖျောင်းတဲ့တိုင်းနဲ့ဖျားထားမပြစ်ခင်းနဲ့အိုးမှန်ပါဗျာထားခဲ့လားထားရောအရင်တုန်းကမှန်ပါပါထားခဲ့ပါတယ်ဟုတ်ပါတယ်ဟေးဟေးဟေးဟုတ်ပါတယ်နင်တို့ဟေးအဲအဲ့လိုလုပ်ရတယ်စီမီပန်းဟုတ်နော်စီမီပန်းရေချမ်းဆိုတာအဲ့ဒါပြောတာကွအဲ့ဒါပြီးတာနဲ့ဘုရားရှင်ကကြတော့တို့လူမမဟုတ်တာကွဘသူဘာဘသူညာအကုန်သိတာဟုတ် ပြီးတော့မှအဲ့ဒါနဲ့ထိုက်တန်တာကိုဒီနေ့ဒီပုဂ္ဂိုလ်သူ့ညာဟာပွင့်သိမ့်ပြီဆိုလို့ရှိရင်သူနဲ့ပတ်သက်တာဟောချတဦးနဲ့တဦးတည်းအချင်းမှတူပဲမှန်ပါဗျာအဲ့ဒီမှာတင်ပွင့်ရတာဟိုမပွင့်သေးတဲ့ပုဂ္ဂိုလ်ကြတော့ဟိုသမီးတော်ဟိုနေ့ကဘယ်လိုမှတ်ပါတယ်ဘယ်လိုဘယ်လိုနေပါအေးသမီးဒီလိုဆိုဒီလိုဒီလိုလေးမှတ်ဟဲ့အာယုံတဲ့ပေးလိုက်တဲ့ဒါတော့နေ့ကဟိုထုံဆွဲတော့ကဘယ်လိုဟိုထုံချတော့ကဘယ်နဲ့ခွဲနဲ့ချပြီးလက်ရုပ်ချတူမလားဟဲ့အတွင်ကြောပြင်ကြောတူမှန်းတူပဲနဲ့ ပြင်းနေတာပဲပြီးတော့ကျင်တိုးတဲ့အချိန်နဲ့ကျိုးဆွဲတဲ့အချိန်တူမလားဟဲ့မတူနိုင်ဘူးတူနိုင်ဘူးဟာတတိမရှိလို့မသိတာဟုတ်နော်မှန်ပါဗျအဲဒါလေးလျှောက်အဲဒီလိုဆိုငါသားဒီတိုင်းလေးမှန်တဲ့ဆက်လို့ဆက်လို့အဲလိုဒါတင်ပေးတာပဲကွအဲဒါပဲဇာနာကိုအိမ်ကကိုလို့ကိုမိသားစုအလုပ်အဲဒါပဲလုပ်နေစဉ်နှလုံးပွင့်ချင်းကမိတ်ချင်းဟုတ်ကလားဗျမှန်ပါဗျဟင်ဖျားဆုံးတော့ကတ်တာလဲခုနကဒူတိုင်းပဲကွဟိုတို့အိမ်ကို ဖျားဖုံးပင်ကပ်တလူဟိုအဲ့ဒါကဟိုဟွာလာဝိတာခါတို့ထုံးစံအနာသပင်တို့ထုံးစံဖျားကန်းကလည်းဝိတာခါထုံးစံနာသပင်ထုံးစံဖျားဖျားရှိတော့ကဖျားကြွလာရင်နေဖို့တတ်တကြောင်းတော့ထားအိမ်နဲ့တွဲထားအဲ့ဒီနေရာကိုရှင်မသာရိပုတ္တရှင်မမောက္ကလတို့တော့တက်ပြီးနေကုန်ရှိပြီးတော့ဖျားကသူကဟွာဟိုကွယ်ဖျားရဲ့ဟွာဟောမှာပေါ့ဥပတကဥပတိကမှာ ပါဠိလိုပြောတာဗမာလိုဖရားရဲ့အတွင်းလူတွေဟုတ်နော်ဆိုတော့သောတာပန်လည်းသောတာပန်ဆိုတော့ဟိုဝိုင်းလဲဟိုညာချင်းလည်းသိမ့်မကွာဘူးနော်အဲ့တော့ဝိသခါတို့ကအဲဒါဒီဒါဒီဟိုကြောက်ပြီးတော့သူနဲ့တို့ရမိတ်ဆွေတွေပြောကိုကသဘောကျဖရားစီခေါ်လာဖရားကကျွတ်ကျွတ်အဲ့လိုဘာသာတွေပြောင်းကြတာဒီလေဟိုနာသမင်းကလည်းဂုံတော့ဂုံဂုံဝဲသွားရင်းနဲ့သူ့ကိုတွေ့ကြုံနေပြောပြဟိုကမေးပြောပြသူကပြန်ပြောကျွတ်အဲဖရားရှင်စီခေါ်လာ ဖခင်ကဟောကျွတ်အဲတော့ဒါသူတို့အတွင်းလူတွေတွင်းလူတွေဆိုတော့ဝိသခာအိမ်ကိုပြင်မှသွားတာမဟုတ်သွားကြည့်လိုက်ရှင်သွားနာတပည့်အိမ်ပြင်မှသွားတာမဟုတ်သွားကြည့်လိုက်ရှင်သွားဟုတ်နော်အဲတော့ဖခင်ကြွလာရင်သတင်းသုံးဖို့ဆိုတော့ကြောင်းတော်ထောက်တာခုသူတို့ဇီးကုန်းကြမှာပြင်ဖြစ်သွားဟုတ်နော်ဟင်ခုဘုံကြီးကတော့ဖခင်ကစင်မင်းဖခင်ဖြစ်သွားသနော်ဟုတ်လားဟင်ဟင်ကြောင်းတော်လားစင်စင်နဲ့လား ဟုတ်ပါဘာလဲငေါ့ပေါ်မှုနင်တို့ပြောတော့ဖရာသင်ဖရာသင်နင်တို့ဖရာသင်စင်နဲ့ပြောတာဟုတ်တယ်မဟုတ်လားနင်တို့ဖရာကြောင့်လို့ပြောလားဖရာသင်လို့ပြောတာဖရာသင်လို့ပြောတာပါဗျာဟာနာလာဟင်မသိခင်မနေလို့ဟင်ကိုဖရာလည်းခုစင်နေဖြစ်သွားဟုတ်နော်ဟင်ဟွာလာဟိုဇော်ဝင်းထွန်းတဲ့လူထားနေမှာဟုတ်ခင်နဲ့ဟင်နင်တို့ဖရာဇော်ဝင်းထွန်းတဲ့လူထားလားဟုတ်နော် ဟုတ်နော်ဟင်ဖះကိုသင်နေမင်းသားလောက်ထားတယ်ဟုတ်တယ်လေကျက်ပါဟာသူတို့ဒီကိုဖះသင်နေမင်းသားလောက်ထားကျက်ဟာတော့ကျက်ဖလားနေလို့ဟိုမှာရှက်ပြင်းတော့မှန်ပါဗျာဟင်အဲ့ဒါတို့ရန်ကုန်ကြတော့ဖះနေကစားတင်ရင်ခန်းစီလေးခိုင်းတတ်ပါအာယုံပြုတဲ့အချိန်မှာခန်းစီဖွင့်ပြီးသူ့ကျောင်းတော်တတ်တတ်ဖြစ်ပြကျောင်းတော်ဟိုခန်းစီ ပိတ်ထားတော့ကျောင်းတော်ကကျောင်းတော်တတအင်္ဂါအင်္ဂါတတဖြစ်တာ။ဟုတ်တော့အေဂျီကမှစီဝိုင်းသမားလည်းခင်ဗျားတို့လာပြီ။အခါမှာပဲ။မဟုတ်တာတွေကအခါမှာပဲ။ဟင်ကလေးတွေလည်းစူရညာနာရှိမှာပဲ။ပုတ်ကလား။ဘုန်းကြီးတစ်ပါးကိုဟိုတော့ပင့်ကတ်တယ်ဘုန်းကြီးငါးပါးဖုံးပင့်ကတ်တယ်။အဲလူဟိုမဖွင့်မရပြောရဲသလား။ပြောရဲပါဘူး။ပြောရဲပါဘူး။ဖျားကြတော့ဟင်မပြောတာကြမပြောသလိုလုပ်ကြတာဒီဗျာဘုန်းကြီးကတော့ပြောတော့မှာဟုတ် ဟင်ကြောမာကြပြောသလိုလုပ်တာဟင်ဟင်ဖះကတော့ဘာမှမပြောဘူးဟိုတက်တော်ထင်ရှားတော့ကဒီလိုပဲအကုန်လုံးသိခန္ဓာသူကဟိုတို့ဟာလို့တာမဟုတ်စေရနာသိခန္ဓာပစ္စည်းသိခန္ဓာမှမဟုတ်ဘူးလူခန္ဓာမှမဟုတ်ဖ ೇನೆ စေရနာလူခန္ဓာအတွက်လှုပ်ရှင်တာလို့ပြောဘူးဟင်အခုအခုတော့ပို့ဆိုးတာပေါ့ဟင်အဲ့တော့ဖះကဘာမှမပြောတော့ကျုပ်တီးချုပ်ပွေနေနေမှာပြဖုန်းကြီးငါးပါးများဆုံးပြီးရင်အင်ရှင်ကဒီလိုစုပ်တီးစုပ်ပွေလားနှီးပိတ်ဒီနဲ့ဘာဒီနဲ့ဂလိကစားစရာဒီနဲ့ဒီလိုပဲလား ဟုတ်ပါဘူးဟင်အဲ့ဒါကြောင့်မဟုတ်ဘူးဖះကြောင့်တော့ဘယ်လိုဟောတော့ဟောတော့ဘုန်းကြီးပြထားသလိုတန်တန်ရှင်ရှိရလားမရှိပါဘူးပဲနင်းတို့ဒီကိုနင်းတို့ဒီကိုကျန်တာတွေဒီလိုဟုတ်မှာမဟုတ်ပါဘူးနင်းတို့ဒီကိုနင်းတို့ဒီကိုဟုတ်နော်ဟင်တို့တွေကဂတိပဲရှိတာပြီးတော့ဘုန်းကြီး၅ပါးပြင့်တယ်ဟုတ်ကလား၅ပါးပြင့်ဖုံးမကဘူးလားဟုတ်ပါလားဖုံးတင်လားမဟုတ်ပါဘူးဗျာ လက်လက်ဖေးခွက်ကောပါသလားပါဘူးလားပါပါဗျာလက်သုံးဘဝကောပါပါခုဖျားကတော့ပါပါပါမပြောမပြောသလိုလုပ်ကြတာပေါ့လေဟုတ်နော်မပြောမပြောသလိုလုပ်တဲ့ဟာတွေဟင်ဟင်ဟင်ဘယ်လိုခင်မောင်ကြီးဒါတွေပေါင်းတိုက်မပေါင်းတိုက်ဟင်ဘယ်တော့လဲမပြောမပြောသလိုလုပ်မဟာဒီတိုင်းဟုတ်နော်ဟုတ်နော်ဟုတ်ပါဗျာကြည့်ဗျာကဲဟိုဟိုဘာတော့ဟိုဘုန်းကြီးတစ်ပါးဆုံးမှန်ကတော့ အဲဆွဲထဲတာဘယ်လောက်ကြီးတော့ကစားများပါဘုရားကတော့မပြောမပြောလို့လုံးကြတာလေဟာတာလေဟင်ဘုန်းကြီးကြတော့ဗျာကြီးကြီးဟင်ဘုရားကြတော့ဗျာဘုရားကြတော့ဗျာသူတို့ဟင်ပြီးတော့ဟိုတန်ဃာတော်ဟိုဘလုံးကြီးမို့ပါဘူးတောက်တော်ကြီးခွက်ကဘယ်လောက်ကြီးတော့တန်ဃာဟုတ်ခွက်ပါဗျာဟုတ်ခွက်ပါ ဖះကြတော့ဟင်ဘာပက်ချင်ခွင့်နဲ့သူတို့အတူတူပဲပက်ချင်ခွင့်နဲ့အတူတူပဲဟုတ်နော်မှန်ပါဗျာဟိုပက်ချင်ခွင့်ကမှနည်းနည်းကြိုးမယ်ဝဲဟိုဗီရန်သွားတော့ငါတကပက်ချင်ခွင့်ကြည့်ခွဲလာတယ်ဟုတ်နော်ဒီလောက်ကြီးကြီးဘသူဝဲတော့ဝဲပါဘူးဗျာဟိုဖះကမလို့ကဖះကမလို့ကဘယ်နှခါဒီလောက်ကြီးကြီးဝဲတော့အေးဖះကဖို့ပါဆိုပက်ချင်ခွင့်တူဝဲလာဝဲလာတဲ့ကဟုတ်တယ်မှန်ပါဗျာဟင်ဂတိလုံနေတာနော် တို့ရန်ကုန်ကတရုတ်ပြောတာပြောအောင်ပဲဒါလေးကြံသေးလို့ဟေးတို့တို့ရဟန်းတကတရုတ်ပါပဲညနေလေသုတ်ကထားဘူးကတ်တယ်မနေ့လည်းကတ်ထားညနေလည်းကတ်ထားပဲကကပြီးတော့ကိုသူ့စီရနာပဲကွသူ့စီရနာသွားဟောတော့တာသူစောသလိုကိုကတ်သူစားသလောက်ကိုထည့်ကပ်ပြီးအဲ့ဒါစုံပြီးတော့အဲ့ဒါစားမနေ့လည်းဒီတိုင်းပဲဟုတ်နော် တို့ကဖျားဆုံးတော်ကွယ်ကိုစားရဲဘူးနတ်တင်မုတ်မှာခဏတို့စားရဲဟင်ဟင်ဖျားဆုံးတော်ကြဘသူစားရဲတော့ဟဲ့နတ်တင်မုတ်ကြတော့စားကြဟင်ဟင်ဟင်ဆုံးတော့ဘူးအဟိုးမျိုးဒါမျိုးတွေကြီးတော့ပုံလားဟုတ်နော်အမျိုးကိုကမကောင်းဘူးလားဟုတ်ကြီးသပြာအမျိုးကိုကမကောင်းတာဟုတ်နော်နတ်တော့ကြောက်တာ ပေါ့ဗျာသူကကြောက်မှာချောက်မှာတယ်ဗျာဖះကတော့မချောက်လို့တယ်ဗျာနောက်တစ်ခါပို့နေဖះဖះချောက်ကြီးပို့ရင်ဆမ်းမပြားဘူးသူကချောက်မှာကြောက်တဲ့ဟာတွေလေဗျာလုံးပွင့်တဲ့ဖះဗျာမေတ္တရဖះကြောင့်ဖះချောက်ကြီးဖြစ်တော့မှာဟုတ်ဗျာအဲ့ဒါဘာဖြစ်လို့တို့တို့ဟာလာမေယုဖလာလိုက်လို့ကိုယ်ပိုင်ညာမပါလို့ခင်ဗျားတို့အဲ့လိုဖြစ်မှန်ပါတယ်ဗျာဟုတ်နော်မေယုဖလာတဲ့လုံရော မင်းရောက်ဖလားမိဘရိုးရာလိုက်မိဘကုသိုလ်ဖြစ်မှာပေါ့ကိုပိုင်ကုသိုလ်ဘယ်လိုလုပ်ရမလဲကိုပိုင်စေရနာနဲ့ကိုပိုင်အသိနဲ့လုံမကိုစေရနာကိုပါမှာမင်းရောက်ဖလားနဲ့ပြီးမနေနဲ့ဒါဘုရားရှင်ကဖီမီပန့်ရေဟိုဆွမ်းနဲ့ဖီမီပန့်ရေချမ်းဆိုတာအဲ့ဒါပြောတာသူတို့လှုပ်ထုံးလုံနေတိုင်းတို့ခုလိုက်လုံနေကြတာတို့တော့ထုံးမယ်ရှိတယ်နော်ကိုယ်တိုင်တရားမပါဘူးခင်ဗျားတို့ပုတ်ကလားခုနကပြောတဲ့ ဟိုသုံးတော်ကွက်ကိုမသားခြင်းဘူးဒါဟိုအဲ့ဒီဟာရဲ့ပြဿနာကလည်းဟိုတို့ဝါလာကွက်ကြံစစ်သားဟုတ်ကလားပြီးတော့နောယထာသူတို့ရဲ့ဟာတွေနဲ့တို့ဟာတွေနဲ့ရောနေတာကြံစစ်သားကလည်းဟိုမနုဟာကိုဖမ်းလာပြီးဟိုကြဟိုမနုဟာဘေးချပြီးသူနားမတက်နိုင်ဘူးဘုံကြီးမှမတူဘူးအဲ့ဒီမှာတော့ဟိုသုံးတော်အုပ်ပြင်ပြီးဟိုသုံးတော်အုပ်ကိုစားခိုင်းမှုနောယထာကမနုဟာကိုလှုပ်ထား ဆိုတော့အနာသက်ညအောင်ပေါ့ဗျာဒါပြောတာမဟုတ်ဘူးလားမှန်ပါဗျာအဲ့တော့ဟိုကမနုဟာကသိတယ်တမီးကဟောမနုဟာကအကျင့်ရှင်အနော်ရာလုံးမပတိသမတို့ဟိုဘာတော့တို့နောက်ဆုံးနေခဲ့တဲ့ဟိုဟာလားမင်းတရားတစ်ပါးတောင်းတာအဲအဲ့ဒါမနုဟာတို့လာကျင်သွားတဲ့နေရာတွေဟင်သူ့သမီးတော့ကစားခွင်းတို့ဘာတော့အဲ့ဒီနာဒုနာမှာရှိတယ်ဟင်စက်တရားသမားဟင်တရားသမားကဲသူသိတာပေါ့အဲ့တော့ ငါကသုံးမှပါတဲ့ဘယင်မဟုတ်ပါဘူးသင်ကသာဘယင်မှာငါ့ကိုဒီမှာမထားပါနဲ့ဆိုနန်းတင်ထွက်နေတော့တာလေမလို့ပါဖရာတို့ဘာလို့အဲ့ဒီဘက်မှာနေနေလို့လားဟင်မဆောက်ပါဘူးအဲ့ဒီမှာဟိုနော်ရတာကတော့အာနာသိညအောင်ဆိုလုပ်တာလေဟုတ်နော်ဟိုကြံစေသားကဟိုလာကြောင်းပြူလားကြောင်းပြူဟိုတော်သူမကကြောင်းပြူနဲ့ကြောင်းပြူကဘာလို့တော့ကြောင်းပြူမိပြရလေကြောင်းပြူမျိုးလေဟုတ်နော်ကြောင်းပြူကြောင်းပြူ ဟိုဟွာလာအဲဟိုဝါနန်းကနေထွက်ပြေးရတော့အဲ့ဒီမှာသွားတွေ့ရင်းနဲ့ဟွာလုခဲ့တာလေအဲ့ဒီမှာဟိုသူ့ကိုဟိုကမကျင်နာဘူးပေါ့ဟွာပေါ့သဘောမတူဘူးပေါ့ရှင်မျိုးကတော်ပြောတော်ပြောထားတာအဲ့ဒါကိုသူ့ဘရင်ဖြစ်တော့အဲ့ဒီကြောင်းပြမျိုးတွေကိုခေါ်တယ်လာခဲ့ခေါ်ဒါတော့ဟိုကလည်းဘရင်ဖြစ်တယ်ဆိုတော့ဘာယာရုညာယာရုနာရလူညာညာဆိုပြီးတော့ဟင်ဟင်ဟုတ်ကလား ဟင်အာဒိုဒိုနမရဲ့အဲဘယင်ဟဒါကဒိုနမနဲ့ရတဲ့ဘယင်ဟအမနဲ့ရတဲ့ဘယင်ဟဆိုလာကြတာပေါ့အဲ့ဒီမှာလာတော့မှကျွေစည်းကုံကိုခေါင်းလောင်းထိုးပြီးတော့ဖျားကြုံဖြစ်နေလူထားကြတာဟောဒီသမုတ်ခွက်ကကောက်စာဆိုတော့သမုတ်ခွက်ပေါ်ဟိုသူများဆုံးလောင်းပြီးတော့ပုံတဲ့ဟာကိုကောက်စားရတာအဲ့ဒီမှာဖျားကြုံပေါ့မှန်ပါဗျာဝေယဝိသလောက်ရတာဟင်ဒါလည်းနာနေနာမဟုတ်ဘူးလားမှန်ပါမှန်ပါဗျာ နှိမ့်နာနှိမ့်နာဟင်အဲ့ဒါသူတို့ဟိုဘလောက်ပဲနှိမ့်နေသူတို့ဒီကဟိုအမင်းမိန်ကြောင့်နာကွက်ဘုံကတော့တရားအားထုတ်သူဟိုဆွတော်ခွဲကောက်စားလဲကောင်းနေမှာပဲတို့ဒါတွေပြန်သွားဖရာရင်တင်ရတာပဲဖရာတင်ပြီးမှတို့စားတာပါဟင်ဘယ်ဖြစ်ဖြစ်တို့တော့မှကိုယ်တပိတ်နဲ့ကိုကြည့်အောင်ဒီတပိတ်နဲ့ပဲဖရာကပ်ပါတယ်ကပ်ပြီးဒါပဲတို့စားရပါတယ်ဟုတ်ဗျာမှန်ပါဗျာဆွတော်ခွဲစားလို့အာနာသက်ညမယ်ဆိုရင် တရားကိုယ်တော်ကြီးဘိုးဆိုးဖာပေါ့ပုတ်ဗျာဟင်ဟင်ဘိုးကတော့ဘရင်အမိတ်မို့ဆွနော်ကွက်ကောက်စားတာကြည်ပါပါအဲ့ဒါနဲ့ရောပြီးအခုဟာကဆွနော်ကွက်ဘသူမှစားရဘူးစားရလားတို့ပြောလို့ဘယ်တစ်ခါစားပြီးဘူးတော့ဟင်ပုတ်ကလားအေးဖေးတောင်ဖြစ်သေးဗျာဟင်ဟင်အဲအဲ့ဒါတို့ရန်ကုန်ကတေးရုပ်ကတော့အဲ့လိုကိုဖုန်ကပ်ပြီးတော့မှ သူသူစားတယ်လို့ကပ်ပြီးအဲ့ဒါနဲ့ပဲစားတို့လူဖရာကြတော့ရော့ကိုတော့ဟောတာနဲ့ဟောတာတပည့်တော်တော့ဟောတာနဲ့ဟောတာတို့ကြတော့နော်ဟင်ဟင်ပြီးတော့ဝေဘူးဆရာတော်ဖရာကြီးတော်တော်ပြောတော်တာရှိပါသေးတယ်ဟင်တခါတည်းနင်တို့ဖရာကိုကိုွယ်တာကဟိုမတည့်တဲ့လူအိမ်လာတာလောက်အခန္ဓာလောက်မှမဟုတ်ဘူးမတည့်တဲ့လူအိမ်လာလို့အခန္ဓာတော့ပါမင်းကောင်တွေးလိုက်ဆိုပြီးရောကိုတောင် အဲမခံဘူးဆိုဟုတ်ဗျာဟင်မတည့်တဲ့လူအခန္ဓာလောက်မှနင်တို့ဟာနေရာမကျဘူးဆိုတာဟုတ်နော်အေးအဲ့ဒါတို့ကမီယိုဖလာလုံနေလို့ပါဗျာဟင်လောက်တရမယ်နော်ဒီလိုဆိုရင်တို့အလုတ်တွေများလို့တရားအမဆုံးနိုင်မှုပြောဖို့လိုသေးလားမလိုပါဘူးခင်ဗျာကိုလောက်တာကိုမမမစရာပန်းရှိဘူးရုပ်ထာမြတ်တာတို့သာခွဲနေတာမဟုတ်ဘူးပြီးတော့ဒီကိုခံစားတဲ့ခံစားတိုင်းလို့ခံစားရတာကို အောင်ဖို့ချုပ်ဖို့မပါဘူးသူ့ဟာသူကိုတိတော့သူ့ညာကသူ့ဟာသူပယ်တာကွယ်တို့ပယ်ရတာမဟုတ်ဘူးမှန်ပါဗျာတတိနောက်ကမှတ်တဲ့နောက်ကညာကတိလာပြီသူ့ဟာသူကိုပယ်တာဟင်ဘယ်အာယုံခံစားခံစားဘယ်နေရာကခံစားခံစားသူလည်းပြက်ကိုလည်းပြက်ကိုလုံးပြက်ကြခံစားရင်းပြက်နေတာအပြက်ကြီးမြင်တော့အဲနှစ်သက်အောင်မလားကိုကိုကိုလည်းမနှစ်သက်ဘူးသူ့လည်းမနှစ်သက်ဘူးသုံးတော့သုံးပါပဲမဆွဲဘူးဟင်သုံးတော့သုံးလည်းဆွဲဘူး ဒီနေရာရောက်အောင်လုပ်ကြတာပဲကွကဲမောပြီသွားစို့မှန်ပါသာသာရူပါဗျာဟောလာတို့ကြောပြီးတာနဲ့ကိုမေးစို့မှန်ပါသာသာရူပါဗျာ